သန္တရာတုသတ္တာယသီလာရခန္တုသဗ္ဗတာဘာဝနာပိရတာဟွန်တုတရာတုဘဝသာကရာဘွန်တော်တရားနဲ့ပြောရွှင်ဩသူတော်ရှင်အပေါင်းတို့ဘွန်တော်ကျေးဇူးတော်ရှင်မာကြီးဆရာတော်ဘုရားကြီးဝိပဿနာတရားညွှန်ကြားပြသတော်မူသည့် 34နှစ်မြောက်တရင်မှဩဝါဒခါယူပူဇော်ပွဲသမင်ပါဝင်လုံကြတကားတက္ကမများတို့ဒုမာကန္တရာတာလင်းရောင်ကိုသွေးဆောင်ကမပြပွားလို့မို့အမြတ်တရားကိုကြီးရှားကြကုန်သောသင်္တရာတက္ကမပေါင်းသူတော်ကောင်းတို့၏ဣတိနာပုံညာကမေနာဤတို့ယနေ့ယခု ရှိခောပုရောပုညောမနယောဂတော်ရတဲ့ပနာမကုသိုလ်ကံစေရနာလူရာကျွေးမွေရတဲ့ဒါနကုသိုလ်ကံစေရနာသောတေကျင့်သုံးရတဲ့ဝေယဝိဇ္ဇသီလကုသိုလ်ကံစေရနာရှုမှပွားများတို့ရတဲ့ဘာဝနာကုသိုလ်ကံစေရနာဖြာဖြာရောက်တုံမေတရားဆိုလင်ကြားလိုခြင်းရဲ့ဘဝရရရွှင်ပြပြဖြင့် အင်းညမေညာသဘေကာလယတိညာလိုလာသည်အမျိုးသမီးအမျိုးသားတို့သည်သတ္တာယယရဏသုံးနာကံကံအကျိုးများသောယုံဤသတ္တတရားကိုကြည်ဖြင့်ဒါနာပေလွန်စာကပါရမီမြောက်တဲ့မြတ်ဒါနတွေကိုတရလူစေရနာသုံးပါးညီညီတာ၍ကြိုးစားမသွေလူရနိုင်ကြပါကုန်စေ။ သီလံဒါနမာတိရှိတော်ကြည်လည်းရဲ့ငါးပါးပိဇာရိယတင်းကြီးဟုဆယ်လီပိုင်းရာကိုချင်းလို့ခေါ်တဲ့သီလတရားတွေကိုသာဝရဏိယောညီမဘကမလအချင်းခါသိရေခန္တုကောင်းစွာအိဇာမသမသွေခြင်းသုံးဆောက်တည်နိုင်ကြပါကုန်စေဘာဝနာပိရတာသီလမာတိရှိတော်ကြည်လည်းရဲ့ သမထဝိပဿနာဘာဝနာလုပ်ငန်းအတတတို့၌ရွှင်လာမွေလျော်ပျော်ကြီးပျော်ကြကုန်သည်ဟောတုတောင်းလိုက်တာတိုင်းအတုတိုင်းမသွေကိုကြီးကိုငါဖြစ်နိုင်ကြပါကုန်စေဘဝသာကရာဒါနာသီလဘာဝနာခြေပါလည်း ဘဝသာကရဒါနာသီလဘာဝနာခြေပါလျက်ဩနာစေရှင်ရမလွန်ကင်းရာဟုဆိုသောဘဝသန္တရာဝရှင်ရခြင်းကိုလည်းပဲတရတုမကင်ရှိတွေသင်မောလေဖြင့်မသွေမတောင်းကံကိုရောက်အောင်ထောက်ချောင်မသွေကူးမြောက်တော်မူနိုင်ကြပါစေကုန်သတည်း လတော်ဆရာတော်ဘုရားကြီးကရှင်းမြင့်ပြီး၍ဘုန်းကြီးတို့သီလခံယူခြင်းသုံးဝမလိုတော့ပါဘူးเนาะဒီနေ့ဘုန်းကြီးတို့နေအားဖြင့်တော့လောကစကားနဲ့ပြောရင်သားဖနှစ်ယောက်အိမ်မှာဝဲလန်းတပင်ပြီးတော့အဖေကတပြက်လဲသားကအမှတ်ကျုံပေါ့အခုလဲပသိဆရာတော်ဘုရားကြီးကပွဲပြီးတဲ့အခါတပြက်လဲလို့ဘုန်းကြီးတို့ကရှိတယ်များပလတ်စတိတ်တို့စက်ကူစုပ်တို့ဒုက္ခနောင်းတို့ကျုံယုံရှိတော့တာပဲဟုတ်လားကဲရှိသေးဒါကြောင့်ဘုန်းကြီးတို့ ရည်ရွယ်ထားတဲ့တရားတော်ကိုဟောကြားနာကြားရအောင်ရှင်းနာရီနဲ့33နှစ်2မိနစ်ခန့်ရှိသွားပြီနော်သာသနာတော်2529ခုကောဇာသက္ကရေ1345ခုနှစ်ဥတုဧမန္တဆောင်းလာရသည့်နတ်တော်လာဇန်14ရက်16ရက်12လ83ခုတနင်္ဂနွေနေ့ည ချိန်ခါတွင်ကျေးဇူးတော်ရှင်မာကြီးဆရာတော်ဘုရားကြီးဝိပဿနာတရားညွှန်ကြားပြသတော်မူသည့်34နှစ်မြောက်အထိတ်အမဩဝါဒခံယူပူဇော်ပွဲသဘင်ဝယ်ရန်ကုန်မြို့ကုန်ကိုင်းမဟာစီသာရဏရေသာဝေဟောကြားတော်မူအပ်သောနိကေ900တွင်အင်္ဂုတ္တရနိကေလာ ဘယ်ကုသိုလ်အများဆုံးပါလိမ့်တရားဒေသနာတော်ခဏဘုန်းကြီးတို့ဟောကြားနာကြားကြီးညိုကြမဲ့တရားကဘယ်ကုသိုလ်အများဆုံးပါလိမ့်ဘာတရားတဲ့လဲပြိဿလောကစကားနဲ့ဘုန်းကြီးတို့တရားနာပြိဿသူတော်ရှင်များတို့ရဲ့ဆန္ဒကိုမင်းများလိုပါတယ်။ လောကမှာကြေးရရွှေငွေရရွှေရကြောက်တံပရမ ्या ဆိုပါစို့အဲ့ဒီလေးမျိုးသောယရနာတို့တွင်ဘယ်ယရနာ အမြတ်ဆုံးလဲပြိဿအကယ်၍ဒီအရှင်ကတို့တရားဓမ္မတွေချီးမြှင့်မယ်ဆိုရင်ဖြင့်ကြေးရငွေရရွှေရကြောက်တံပရမ ्या ရဘယ်ဟာကိုယူကြမှာလဲဘာပြုလို့ပါလဲ ကောင်းပြီအဲ့ဒီသဘောလေးမှတ်တာခုနကသီလယူထားတော့လိန်တော့လိန်မမထင်ပါဘူးနော်ထိုတရားဟောကြားမိဖြစ်ပေတရားတော်ပိုင်ရှင်မယသခင်ကိုဥဒင်မြနွန်လက်ဆောင်မိုး၍ရှ िख ို့ပူဇော်မယ်နမောတေမာရမထနာနမောတေဒိဋ္ဌိသူရနာ နမောတေသန္တိဒုက္ခရာနမောတေသရဏံကရာကာထာဘာနအလင်္ကာရသစာပေမှာကျွယ်ဝအောင်မြင်တော်မူတဲ့ရှင်ဝင်ကိလဆိုတဲ့မထေရမြတ်ဤဗုဒ္ဓဂုံကျေးဇူးချီးကျူးသည့်သောမနာဝန္ဒနာဂါထာများဖြစ်ပါအဲဒီဂါထာက မဟာရမတနာကိလေသာကသတိများပြင်မငါအင်ကိုအောင်မြင်တော်မူညာရှင်တော်မြတ်ဖရာဒီသတ္တဝါများကျွန်ုပ်တို့အားလည်းပဲငါးပါးသောမရှင်ကိုအောင်မြင်စေလိုတော်မူသည့်ရှင်တော်မြတ်ဖရာအားနမောကုဏ္ဏလုံးသုံးပါးပြောင်းပြောင်းမှငိုလျော့၍ ရှေခိုကတော့ကြပါသည်ဖယားဒေဒီသူရနာယုမတွေကိုပယ်လာ၍အယူမတွေကိုသာလေဧကမသွေညွှန်ကြားတော်မူ၏သည်မြတ်စွာဘုရားဒေသာယောလာကပမာသောသတ္တဝါများကျွန်ုပ်တို့အ သမ္မာဒိဋ္ဌိဇာနာသမ္မာဒိဋ္ဌိမေဃသမ္မာဒိဋ္ဌိဗလာသမ္မာဒိဋ္ဌိပိဋဝေကနာသမ္မာဒိဋ္ဌိဟုဆိုအပ်သောအယူမှန်တွေကိုဧကမသွေပြညွန်တော်မူပဲသည့်ကျွန်တော်များဗျာနမောရှင်ကုန်တော်အောင်မင်းမြော်၍ကောရောမြတ်နိုးလံအောင်မောကရှိခိုးကြတော်ကြပါသည်ဖျား တန်တိသုခရာမဟုမနာမတိယာမပြိနေဗံကိုဧကမသွေပြညွန်တော်မူပေသည့်မြတ်စွာဘုရားဒီသတ္တဝါများကျွန်တော်တို့အားလည်းပဲကိုရောယာဓာတိနိဗ္ဗာန်ရာဟူသည်ကိုနှမျောတွန်းတော်ရင်မရှိမှု၍ ဇေရဏညွန့်တရာကွန်လျက်ပေစွန်းတော်မူပေသည့်ရှင်တော်မြတ်ဗျာနမောကာယဝစီမနောချီ၍အင်းဇလိညောလာယောလာအောင်မောကရှိခုရောကြပါသည်ဖယားသရဏဂရညိုးငယ်စွာနဲ့ကိုယ်ွယ်အားမဲ့၍နေကြကုန်သော လူနာဗျာမသတ္တဝါပေါင်းတို့ဤဟဲမညှိုးငယ်ပါနဲ့ဒီမှာငါရှိတယ်ငါဒီမှာရှိတယ်ကိုဝယ်ပါလည်းရဲ့လူတကယ်ကိုပြုတော်မူပေသည်မြတ်စွာဘုရားဒေသာယောလာကဲ့ပမာသို့သရဝါများကျွန်ုပ်တို့အားလည်းပဲဘုရားဒီဟူသောယတနာတရားဒီဟူသောယတနာ သံဃာရိဟုသောယတနာကိုယ်ခွာရာသုံးမှာပြညွှန်ကြပေသည်ရှင်တော်မြတ်ဗျာနမောသုံးရလေးချိန်မြောက်ဩဝါဒခိုင်းပုဇော်ဘွတ်သည်ပင်ရှင်ရင်ချင်းပါတပိတကဓမ္မများတို့၏တရားဟောတရားနာဖေးအောင်กว่า၍ ချမ်းသာခြင်းကြောင့်ဆုမွန်တောင်းလျက်ဥကောင်းစေလီတင်ជីဝလယောလအောင်မောကရှိခိုကြောကြပါသည်ဖယာဗုဒ္ဓသာသနာနှုတ်ကအဖွဲ့ချုပ် က္ကဋ္ဌကြီးကဆရာတော်ဘုရားယနေ့ညနောက်ဆုံးညလည်းဖြစ်ပါသည်ဘုရားဥက္ကဋ္ဌဥဝင်ကောင်းကကက်ဆက်ကျိုးကိုနှစ်ကွေစာသုံးဖို့ဆရာတော်ဆန္ဒရှိသလားဟောကြားတော်မူရန်တပည့်တော်အားလျောက်ခိုင်းပါသည်ဘုရားတဲ့ဘုန်းကြီးကတော့တမထားတဲ့တဏှာကြီးဝဲဆိုလို့တဏှာကြီးဝဲလို့အောင်းမိတာခုတော့လူသလားဟောရင်ပေါ့လေနော်မမကြီးအဲလက်ကွဲမဲ့ကွဲမလားလုံကြီးအနာပဲစုပ်မလားပြောတာရှိတုန်းကဇနီးမောင်နှံနှစ်ယောက် ရှင်မပြေလို့ကွဲကွာကြတဲ့အခါရရအလုံးလောက်ကင်စားတော့အမျိုးသမီးကအပြူတော်ထွက်တဲ့အမျိုးသားကဆိုင်းတိလိုက်အကြောင်းအားလျော်စွာဆုံရလို့အမျိုးသမီးကဆိုင်းတိတာဘယ်သူပါလိမ့်လို့ကြည့်လိုက်တဲ့အခါသူ့ခင်မောဟောင်းပါဝင်လာတာမြင်ရနင်းနေအောင်ပေါ့လို့မကျေနပ်ချက်တွေနဲ့မျိုးသားကလည်းအပေါ်ကကနေတဲ့အပြူတော်ဘယ်သူပါလိမ့်လှမ်းကြည့်တော့သူ့ရဲ့ခင်မွန်းမဟောင်းဖြစ်တွေ့ကြသေးတာပေါ့ဆိုပြီးတော့ဘယ်သူတွေပဲလို့ရရနေသူတို့အောက်ကလီးရဲ့လူကတီးအပေါ်ကကတဲ့လူကက ။ငကွင်းကလည်းငားထားရတာကိုယ်ပိုင်မဟုတ်ဘူး။လုံကြီးကလည်းငားထားရတာကိုယ်ပိုင်မဟုတ်ဘူး။အမျိုးသမီးကကလိုက်တာလုံကြီးနားတွေကိုစုပ်လို့အမျိုးသားကလည်းတိလိုက်တာလည်းကွင်းပန်းသားတွေကိုအကုန်လုံးပြလို့အဲ့ဒါရတဲ့အားနဲ့မကမိဘူးယော်ကြီးပေးလိုက်ရတယ်။ဒီနေ့လည်းဘုန်းကြီးတို့နောက်ပိတ်ဆုံးကြတပြက်လဲအမိုက်ကျုံတဲ့နေ့ဆိုတော့ဟောတဲ့လူကလည်းဟောပေါ့ဗျနော်။နားတဲ့လူကလည်းနာပြီးပြီးမှယော်ကြီးပေးကြတာပေါ့။တိုင်းရှိတယ်ခဏဟောမဲ့တရားကပဲကုသိုလ်အများဆုံးပါလိမ့် ဘာတရားပါလဲကိုင်ကြောဘောသိမ့်ပြန်ညရွယ်တရားဘုကဘယ်ကုသိုလ်များဆုံးလဲဆိုဘုန်းကြီးဟောပြီးပြီပရိသတ်ကကိုယ့်ဟာကိုဖြေရှာပြီးပြန်ညရုံရှိတာပဲကိုင်အာယုယူကြဆိုဧဝမေသုဒ္ဓဧကံသမယံဘဂဝသာဝတိယံယရတိဇေတဝနေအနာတပိဏိကသာအာရမေ အထာသောဘဂဝါအထာသောအနာတပိဏိကောယေနဘဂဝတေနုပသင်္ကမိဥပသင်္ကမိတဝါဘဂဝနာဘိဝတေတဝါဧကမန္တနိတိတိဧကမန္တနိသိဏံကောအနာတပိဏိကံကပတိဘဂဝါဧတတဝောဇာလို့ဘယ်ကုသိုလ်များဆုံးမလေးဒေသနာတော်ကို ။အုံးမြေအခြေခံဏိဒံချတော်မူပါတယ်။ဒီပါဠိတွေကတော့ဒုတကဓမ္မတွေနှုတ်တဲ့အမိရလောက်ယုံရှိပြီဖြစ်ပဲအနဲ့များမှမပြန်တော့ပါဘူး။ကြီးညိုပွဲသာဓုခေါ်ယုံမြပဲပြန်။ဗန္ဒီကတဗအရှင်မယကတဗဣရာလောတနိကေငါယတွင်အင်္ဂုတ္တရနိကေ နဝကနိဗ္ဗာန်ပဲကုသိုလ်များဆုံးမလေးဆိုတဲ့တရားဒေသနာတော်ကိုမိမယအာနန္ဒေနာဘုရားတပည့်တော်အာနန္ဒာသည်ဘဂဝါတော်ဣသရိယဓမ္မယတာတိရိကမဘုရားတာမြေပုံချောင်းလေးနဲ့စုံညီကြောကြရှင်တော်မြတ်ဘုရားဤသာမုဂသတ္တောထင်ရှားထံတော်ပါမှာ ဧဝသုတဤတို့နာကြ၍ဆောင်ထားကြရပါတော်သည်ဖယားဗဒမသံဃာယနာဝင်သံဃာဥစ္စာသံဃာမာနာယကရှင်မကတ္တပယအမိတော်ကို သုဒ္ဓနဲ့ဘိဓမ္မာတာဝန်ကြတဲ့ရှင်အနန္ဒကဖြေဆိုလိုက်တဲ့စကားယနေ့ရဘုန်းကြီးတော်ဇာနာကြကြီးညိုကြမတရားတော်ဟာအဲ့ဒါလောက်ခိုင်ပါလေလို့အာယူယူပါမှန်ရလားပြိဿလေးရင်ရေကဘာတလည်းပြီးခင်မွေရပါရမီဖြာဖြာတော်ကိုဖြစ်ခြင်းတော်မူလာ၍မဟာသက္ကရိတရား၃ခုနဲ့ကစုံလာပြီးဗုဒ္ဓဦးနေ့တွင်ဘုရားအပြည့်ရောက်တော်မူတဲ့ ပင်မနဲ့ကြီးရှင်းရကြီးရှားပွေ၍ရလာတဲ့တရားဒေသနာတော်တွေကိုပြည်အစွတ်စွတ်မြို့ပြပြရွာသည်သည်ဒေသကရင်လက်လည်းပိသကလာဖယားကိုတော်မြတ်သာသနာပြုတော်မူတယ်မြတ်စွာဘုရားကိုတော်ဘာလုပ်ပါလဲဝေသာလီရာဇယောသာဟောတရားလူကဟောသဗ္ဗေသက္ခဘကကိုဆိုရတဲ့တိုင်းကြီးပြည်မှာအသွဲသွဲတွင် ယနေ့ဘုန်းကြီးတော်ဟောကြားနာကြကြီးညိုတာမှတန်းတင်ကြမယ်ဘယ်ကုသိုလ်များဆုံးမှလဲဆိုတဲ့တရားဒေသနာတော်ကိုရှိတဲ့ဥဇာယရနာရှင်ဝိဇာယေဇဘာဥဇာရှင်ပြင်းလေရာကိုင်းယွန်ပေါ်များလာခဲ့တဲ့သာဝတိမြို့ဇေရောကြောင့်တော်တွင်မြတ်စွာဘုရားကိန်းအောင်မွေလျောစံပြောနေတော်မူတဲ့အခါကျောင်းနဂါကြီးအနာတပိဏိကအနာတပိဏိ အဲ့ဒီနာလပိန်ဒီဘုရားရှိရာကျောင်းတော်သားတို့ရောက်လာပြီးတော့တရားနာဘူးချေတုဆိုအပ်သောငါဟုသောတည်ခြင်းထီခြင်းတို့ဖြင့်မြေမှာဝါဆင်း၍ရှေခောကြောခြင်း ပြုပြီးတကားလတကူသောသင်ရာဒေသထိုင်နေပါလေအဲဒီလိုသင်ရာဒေသကြောင့်တကားကြီးနာလပိန်ထိုင်နေတဲ့အခါမှာကောင်းဆောင်သောပိသ၍နိညွန်လမ်းပြတော်မူတဲ့ဗုဒ္ဓမြတ်စွာက နှုတ်ခွန်းဆက်တော်မူတယ်ဗုဒ္ဓမြတ်စွာကဘာလုပ်ပါလဲအပိနုတေကပတိကုလေတိအတိဒါနာကာပတိအိရှင်ကြောင့်တကားနာတပင်တတေကြီးတေတိကုလေအိ၌ဒါနာပိယောပိစေလူယောလူစေနိဗ္ဗာန်ဝုဖြစ်တဲ့ဒါနာကုသိုလ်တော်ကြီးကိုတိအတိအပိနုခောပိလူအပါသလော ဘယ်နဲ့လဲကြောင်းငါကြီးနာတပိသင်ရဲ့အိမ်မှာပြုလုံနေကြဆိုတဲ့ကုသိုလ်ဝတ္တရားများလူတံပေးက၍နေရပါသလားလူတံပေးကမာရဲ့လားလို့မြတ်စွာဘုရားကမေးပါအဲဒီလိုမေးတဲ့အခါမှာနာရပိသရေကြီးကလည်းပဲဒီယတိမေဗန္တေကုလေတာနာဒေဇာကောလူကံကနာဇကံပိလင်္ကဒုတိယကလောကစကားနဲ့ပြောရင် မျက်နှာမကြည့်မသာနေအပြည့်အနာတပိလက်သေးကြီးကပြန်ကြလျှောက်ထားတယ်ဘယ်လိုလျှောက်ထားသလဲလို့တွင်ဗန္တေရွှေဘုံတော်တောက်ကြွားရှင်တော်မြတ်ဗျာမေရတိတော်ဤကုလေအိ၌ဒါနပေးရုပ်ပေးခြင်းလူရောလူချင်းသာရဏတွင်ပါဝင်တဲ့ဒါနဝတရားကိုတည်အတိပေးလူရပါတယ်ဖယားတင်သာတို့တည်းတော်လူဒန်းနေရတဲ့လူဒါနဟာလည်းပဲ လူခါခေါင်းမှာပါပြီကနာစကံဇာကွာဓမဲလေပုဗေလင်ကဒုတိယကံပေါင်းရင်ဟဲ့လေနကုမြောက်ပြည့်သောကနာဇကံဇာကွာဓမဲကိုတရတိပေးလူနေရပါသည်ဖရာမှန်လားပါမြတ်စွာဘုရားဘေယဘေရင်လူရောလူချင်းဆိုပြီးတော့အိမ်မှာပြုနေကြဝတရားအရာဒါနာ ကုသိုလ်တော်ကြီးပြုရပါရဲ့ သို့တော်လည်းပဲတတိတော်မှာဇာကဝထမင်းပုံရင်ဟင်းနဲ့ညာဖြစ်စွာလူနေရပါလေဗျာအေးဒါဘာကြောင့်လဲဆိုတော့အနာဘိသတိကြီးကသောတာပန်ရိယာကြောင့်တကားကြီးသဘောတကားကလည်းကောင်းမေတ္တာစေရနာကရုဏာကလည်းအာကြည်လေတော့ပေးငါချီးပြီးတော့ထားတဲ့အရာဌာနတွေပြန်ပြီးတော့မတောင်းအဲဒီလိုမတောင်းတဲ့အတွက်ဒါကြောင့်ပြည့်စုံဥစ္စာတွေခေါင်းမှရှားပါပြီးတော့လာတဲ့အခါမှာ ရက်ွယ်ထမင်းပုံရင်သာလူရတယ်။ဘာနဲ့ဘာသာလူရပါလဲ။ကိုင်းဒါလေးဘုန်းကြီးတို့တရားဓမ္မတွေမှတ်တမ်းတင်ရမယ်ဆိုပြ။သင်ဤအိမ်တွင်ပေရောခြင်းလူပင်လူသလား ဘာနဲ့ဘာသာလူရအဲဒီလိုကုသတရားမှာအာမယမျက်နာငယ်ငယ်နဲ့မှန်လားပါဗျာသဝတ္တမေပုတ်ရင်ဟင်းသာလူခဲ့ရလို့ညာဖြစ်နေအလူတော်ဖြစ်တယ်ဗါလဲဗျာဒီလိုလျောက်တာတဲ့ကမ္မများသွားဗျာကုသိုလ်တော်တရားကိုအားပေးချင်းမြင်တော်မူပါတယ်ဘယ်လိုလဲလို့ဆိုရင်ဖြင့်လူကင်းစေပြီးကပတိတယတိတာနံပဏိတဝါ ကြောင့်ငကားကြီးနာတဲ့ပဲစိတ်မပြေအာမငယ်ပါလေးနဲ့ကုသိုလ်တရားဆိုတာညောင်စေလေးစိုက်ပင်မဲ့လို့ညောင်ပင်ကြီးကြီးထားစွာပေါက်ရောက်ရလာတယ်လို့အင်မတန်မှအကျိုးတရားကြီးမြင့်ပါလေဆိုပြီးတော့တင်စားခေါ်တင်စားခေါ်သာဒါဒါနန္တတိစေတိရတကတဝတေတိသာသာတေတိအနာပဝိဒ္ဒန္တအနာပဝိဒ္ဒန္တေတိအာဂမနတေတိကောတေတိ ဒကာကြီးကောင်းကောင်းဆိုးဆိုးအလူပေးရဝတရားကိုတော့ပြင်သင်ဟာမယနာလိုက်ပါနဲ့လူမြဲတိုင်းဆိုပြီးတော့လူပါသဘောပေါက်ပါတယ်ပြိဿနော်အေးအဲ့ဒီလိုလူတဲ့အချိန်ငါကာလမှာလည်းပဲဘယ်လိုလူရမလဲဆိုရင်သက္ကေတံတေတိစိတ်တိကတံကတဝတေတိသာတာတေတိအနာပဝိတံတေတိအာဂမနာတေတိကိုတေတိငါးမျိုးသောစိတ်နဲ့လူ ဘယ်လိုလူရမလဲသကိစ္စရောရောတေတေတိလူပါလူသားနဲ့အကမှာမိမိတည်းဟူသောလူကအလူပဲပုဂ္ဂိုလ်လည်းပဲယူသေးပါလူရမယ်အလူရှင်ပုဂ္ဂိုလ်ကိုလည်းယူသေးပါနာမနဲ့လူဝပစ္စည်းကိုလည်းယူသေးပါနာမဆုံးအလူကံပုဂ္ဂိုလ်ကိုလည်းပဲယူသေးပါအဲ့ဒီယူသည်ဆိုတဲ့နေရာမှာကိုယ့်ကိုယ်ကိုသာရဏဂုံသီလများခံယူပြီးတော့ငါသည်ဗုဒ္ဓသာသနာဝင်လူသား ဘုရားတရားသံဃာယန္နာသုံးပါးကိုကြည်ညိုလေးစားတဲ့လူသားမှန်ရလားဘိက္ခာမိကောင်းပါခင်ဆရာသခင်ယေရှုရှင်တို့ဤတပည့်ကောင်းပြီပြီဖြစ်တဲ့လူသားအဲ့ဒီလိုမိမိရဲ့ကောင်းမြတ်သောဂုဏ်ကျေးဇူးတွေကိုအာရုံယူပြီးတော့လှူတာအလှရှင်ဆိုတဲ့ကိုယ့်ကိုယ်ကိုယုံသေးတာပါတဲ့နာမနေကပေကစွန်ကျဲလူဓာမွယ်ဖြစ်သောဝတ္ထုကိုယုံသေးပါအဲ့ဒါကဟောဒီမြတ်စွာဘုရားရှိခိုး ကျေးဇူးတော်ရှင်မရှားတော်ဘုရားဤမွေးနေ့မင်္ဂလာဖျားဖျားဝါစုသင်္ဃကလေးသင်္ဃလူတန်းခဲ့တဲ့တော့အလူပွဲတိုင်းမှာလူပွဲပစ္စည်းတွေကောင်းမွန်တန်ရှင်းကြီးလင်းအောင်မပြုတ်ကြဘူးလားဒီအဲ့ဒီလိုလူပွဲပစ္စည်းတွေတန်မိုးရှိမြင်ရင်လင်ခင်မဲအောင်နှစ်သက်အောင်အဲ့ဒီလိုနေအပြည့်လူပွဲဝတ္ထုကိုကောင်းကောင်းမွန်မွန်ကြီးကြီးလင်းလင်းရှင်ရှင်ပြပြပေးပြီးတကားလားလူပါဒါလူပွဲဝတ္ထုကိုရွတ်သေးတာ နောက်အလူကပုဂ္ဂိုလ်ကိုရိုသေတယ်ဆိုတာကမြတ်စွာဘုရားတွင်အရဟံစတဲ့ဂုဏ်တော်တွေတရားတော်ဆိုရင်သဝခါတတာစတဲ့ဂုဏ်တော်တွေသံဃာတော်ရှင်မြတ်တွေတွင်သုံးပฏิပါဏတာစရှိတဲ့ဂုဏ်တော်များနဲ့ပြမနာလူခသိမ့်သူတို့မနိုင်ရှင်အပ်တဲ့သီကြအစွမ်းရည်တတ္တိများရှိတယ်ပုထုရှင်ဖြစ်တဲ့သံဃာတော်များဖြစ်ပေတဲ့ဘယင်သဗ္ဗတ္တ ဒါကြောင့်မြမလူအရိယာတို့ပြုမှပေးနိုင်ခဲ့တဲ့ရှင်လုံငါရှင်အဖြစ်ညာခံပေးရင်အားကိစ္စသိမ့်သမုတ်ချင်းဆိုတဲ့ကိစ္စအဲ့ဒါသံဃာတော်တွေကပြုလုပ်ပေးမှရတယ်ဘယ်သူတွေကပြုလုပ်ပေးရလဲအေးဒါကြောင့်အဲ့ဒီလိုလူကံပုဂ္ဂိုလ်တော်ရဲ့ကျေးဇူးကောင်းကိုအာရုံယူပြီးတကလလူပါဒါနာမတည်ယူသေးရမယ်တဲ့ ဒီတော့ဒုဒကဓမ္မတွေဟာဒါနကုသိုလ်နဲ့လံပြောင်းတတ်ပြီးရင်းနှီးပြီးတော့နေကြတော့ချက်ဖင်ပြောဖို့လိုမယ်မထင်ပါဘူးတရားအစီဒေသနာကြလို့ပါဝင်လာလို့သာပြောရတယ်။ကိုက်ဆိုကြလို့ယောသိစိတ်ပါယောသိစိတ်ပါကိုယ်တိုင်သာကိုယ်တိုင်သာလွင့်ရမဟုတ်လူလေးပါယောသိစိတ်ပါယောသိ နာလွင့်ရမဟုတ်လူလေးပါနာမတိယခုနာ ပြောခဲ့တဲ့အလူရဲ့ပုဂ္ဂိုလ်လူဝပစ္စည်းအလူကံပုဂ္ဂိုလ်ဤသုံးခုတော့ကိုရိုရိုသေးသေးထားပြီးတော့လူပါနံပါတ်နဲ့နေရာပြင်စိတ်ပါလက်ပါအာဘတရားကြည်ကြည်ရှင်ရှင်ဝမ်းမန္တသာလူပါသဘောပေါက်တယ်နော်ဆိုကြပါစို့ဆရာတော်သံဃာတော်များ အာရဏတော်ဝင်ဖြစ်တဲ့သီလရှင်များမိမိတို့အိမ်ရှိသောစွမ်းခံရင်စွမ်းစာစိတ်ခံရင်ဆိုတဲ့လူကရောက်လာရင်ဩငါချီးမြှောက်ဖို့အိမ်တိုင်းလာရောက်အိမ်တိုင်းရာရောက်လာတာပဲတဆုတ်တခဲနဲ့များမဆိုကြောင်းကံမရသွားပြီးတော့ငါမလုံနိုင်ဘူး အခုလိုနေရာပင်တကူတကငါးခုသောတော်ကြီးဖြစ်မြောက်ဆိုပြီးတော့လာရောက်ချီးမြှင့်ကြတဲ့ပုဂ္ဂိုလ်တွေပဲလို့ဝမ်းမတတစိတ်ပါအာရကြီးကြီးလင်းလင်းရွှင်ရွှင်ပြပြကြီးကြီးနုနုဆိုပြီးတော့ဒီစိတ်နဲ့လှူပါသဘောပါတယ်နော်နောက်တကူနေရာပင် ကိုယ်တိုင်းကိုကြလူပါနဲ့နဲ့များများဘာပဲဖြစ်ဖြစ်မြတ်စွာဘုရားကစေရနာဗရဏတဲ့ဘာဗရဏပါလေ ငါဤအလူသည်မဖို့နိဗ္ဗာန်တအောင်ရယူနိုင်ခဲ့တယ်လို့အဲ့ဒီလိုဒါနရဲ့အကျိုးကိုမျောဖို့ပြီးသကာလကိုယ်တိုင်ကိုကြလူပါနာမလေးကလူပြစ်သလုံးမဟုတ်ဖက်နဲ့လူပါအချို့အချို့ကြတော့ကိစ္စပြီးပြီးရောဆိုပြီးတော့အခုခေတ်ဈေးသူဈေးသားမိမိကတော့ပြင်ဈေးဦးစောစောစီစီပေါက်ခြင်းနဲ့မြောင်များကသွားတော့မိမိရဲ့ကုန်ပစ္စည်းတွေထွက်ခြင်းနဲ့ရောင်းခြင်းနဲ့မှန်ရလား အဲအလူကပုဂ္ဂိုလ်များဆိုင်ရှိရောက်လာရင်နှုတ်ဖန်းတလံပန်းတလံနဲ့ဇေယုကမပေါက်သေးဘူးလာပြီကောအလူကကြီးကဟုတ်မလားပြိဿအဲမျိုးဖြစ်တတ်တယ်ဒါကြောင့်ခုနကငါကုသိုလ်တိုးပွားအောင်ဆိုပြီးတော့လာရောက်ချင်းမြောက်တာပဲလို့ဝမ်းမန္တတာအနေအပြင်လူပါတဲ့လွင့်ပြစ်သလိုမဟုတ်ဘဲနဲ့ပြီးလဲပြီးရောပြီးရောဆိုပြီးတော့ ငါးပြားဒီဘေးကအတွန့်မပြီးခေါင်းပန်းမှမကြည်လင်တာလေးတွေထို့ထုတ်လွတ်ကြတယ်။ဘုန်းကြီးတို့ပြမျိုးကယောဂီတွေခொနရတဲ့ချိန်ဝါတွင်ကာလမှာသူတို့သေချာဆိုပြီးတော့ယောဂီပြုစုဖို့အလူကံထွက်တဲ့အခါအကြောင်းပြန်ကြရေတွက်ကြဟင်းဒီငါးပြားစီကအသုံးမရဟင်းဒီဆယ်ပြားစီကမြေသုံးဖြစ်ပါဟင်းဒီမကြီးကခေါင်းလမ်းပြီးပန်းလမ်းပြီးပြောတာကြတာပြောပါလေသူများတင်ပြောလဲပြောတာပေါ့စက်မိတယ်ဟုတ်လားပြိဿ အေးရရောင်များများလူကထွက်ရင်ပြီးရောရဲ့ဆိုပြီးတော့လွန့်ပြစ်တဲ့ကဲ့သို့မလုပ်ပါနဲ့တဲ့ကြည်ကြည်လင်လင်းရွှင်ရွှင်ပြပြစိတ်ပါလဲပါငါကုသိုလ်ကြီးချင်းမြောက်ထားပဲလို့ဝမ်းမြောက်ဝမ်းသာနဲ့လူပါကိုင်းနာမငါသွားကြစို့ကံနေအကျိုးဤမြော်ကိုငါမျိုးစိတ်နဲ့လူလေးပါ ခံခြင်းအစာရင်ကုသိုလ်ပြုရင်ကောင်းကျိုးရ၍အကုသိုလ်ပြုရင်မကောင်းကျိုးရမယ်လို့ဒီလောကနဲ့ကာယကျိုးကိုမြတ်တို့ယုံကြည်ပြီးတက္ကလလူပါ၅မျိုးဘယ်နှမျိုးလဲနာမတိသကိတနဲ့ဒီယောသိသွားလူပါနာမနဲ့စိတ်တိကတကတဝတေတိစိတ်ပါလည်းပါလူပါနာမသုံးသာဓာတိကိုယ်တိုင်ကိုယ်ဒီလည်းရောက်လူပါကိုယ်တိုင်ကိုယ်ကြလူပါ နာမလေးနာပဝိတတေဒီလွန်ပြစ်သကဲ့သို့မဟုတ်ဘဲနဲ့ကောင်းမွန်စွာလူပါနာမငါတဲ့အာဂမနာတတိကောဟောတိကံနှင့်ကံရဲ့အကျိုးကိုရည်ရွယ်မျှော်ကိုပြီးတော့လူပါအဲ့ဒီအင်္ဂါ၅ချက်နဲ့ပြည့်စုံပါလေယတယတတသဒနာတသတသဒါနာသာဝိပါကောနိဗ္ဗာတတိဩနာဒါယပတ္တဘောဂယစိတ်တနမတိ ဩလာရာယဝဋ္ဌဘောဂယစိတ်တနမတိဩလာရာယယာနာဘောဂယစိတ်တနမတိဩလာရေသူပိစ္ဆဒုက္ခမကုနေသူဘောဂယစိတ်တနမတိယေပိဿာတေဟောတိဓာရတိဝါဓာသတိဝါပိဿာတိဝါကာမကရာတိဝါသုတ္တနိသောတာဩရဟဏိအညာစိတ်တဥပါဒပေတိတာဂိတဟေတု တာကိသဟိတုဧဝဟေတံကပတိဟောတိသကိသံကာမနံကဒါနဝိပါကောဘုရားကသံဃာတော်เจ้าနာတယ်เจ้าနဂရေနာတယ်ပဲဟောဒီလိုယောသိစိတ်ပါ ကိုယ်တိုင်သာလွင့်ရမဟုတ်လူလေးပါကံနဲ့အကျိုးကြီးမျိုးကိုငါးမျိုးသိတဲ့လူလေးပါဒီစိတ်ငါးမျိုးနဲ့လူမတွင်မွန်များသောအစာအစာတွေရှိလဲရှိမယ်သုံးဆောင်လဲသုံးဆောင်မယ် တချို့ကလူလို့ပစ္စည်းရှိပါရဲ့မသုံးဆောင်ခြင်းမှုမတည့်ဘူးဟုတ်ပါလားပြိဿနာမလေးကကိုယ်တဏ္ဍာမှာကောင်းမြတ်သောဝဇ္ဇတွေရှိလာမယ်သုံးလဲသုံးဆောင်မယ်နာမလုံးနေရာဖြင့်ကောင်းမြတ်သောယင်ထားတွေရှိလဲရှိလာမယ်သုံးလဲသုံးမယ်နာမလေးနေရာဖြင့်ရှင်မျိုးသုံးရူပယုံသားမျိုးသွန်သတ္တယုံစတဲ့အာယုံဒါတွေကောင်းဆိုတာတွေရှိလဲရှိတွေ့ကြုံလာမယ်သုံးလဲသုံးဆောင်ရမယ် နာမငါလျာဖြင့်ဇနီးမယသမိသနဲ့အချွေရာသင်ပင်တို့ပေါ်မှာဩဇာလေးနဲ့မယ်အကျုငါပါအကျုဘယ်နှပါလဲအေးဒါကြောင့်ဆိုကောင်းမြတ်အစာအဝပါရင်မအမြသုံးရမှာကောင်းမြတ်အစာအဝပါရင်မအမြသုံးရမှာ ကျိုး၅မျိုးရနာမတည်းကောင်းတဲ့စားစာတွေစားရမယ်နာမနဲ့ကောင်းတဲ့ဝတ်စားတွေဝတ်ရမယ်နာမသုံးကောင်းသောယင်အထာတွေသုံးဆောင်ရှိနေရမယ်နာမလေးကောင်းသောမြင်မှုကြားမှုတွေနဲ့တွေ့ကြုံရမယ်နာမငါးနေရာဖြင့်ဇနီးများသမိသားနဲ့ခြံရများပေါ်မှာဩဇာလေးနေမယ်ရှင်းပါရဲ့လားဗိဒ္ဓေပြုနေကြကုသိုလ်တရားမပြည့်စည်အောင်ရဲ့လို့ ဗုဒ္ဓမြတ်စွာကကုသိုလ်တရားကိုဆက်လက်အားပေးဖို့ညွှန်ကြားတော်မဟာပတိဝေလာမောနာမဗျာမနောတိကျောင်းလည်းကနာတယ်ပဲရှင်းလွန်လည်းပြည်တဲ့ချိန်ကကာလသမယတုန်းကဝေလာမဆိုတဲ့ပုံနာတယောက်ရှိခဲ့ပါလိအဲဒီဝေလာမဆိုတဲ့ပုံနာကတင်စာခော့အတင်စာခော့ဒါနအတာတိမဟာဒါနာအင်မတန်ကြီးကျယ်တဲ့အလူကြီးလှူတယ် ဝေလာမပုံနာဟာဘာလုပ်ပါလဲဘယ်လောက်ကြီးကျယ်တယ်လို့ဆိုရင်ပြဇဒုရာတိတိသွန်နာပါတိသာသာနိရူပိယပူရာနိရူပိယပူရာနိရွှေရုပ်တော်ပြင်းပြေကုန်သောဇဒုရာတိတိသွန်နာပါတိသာသာနိရှေတောင်လေးတောင်သောရွှေဘွက်တော်ကိုဒါသိပေးလူပါတယ်ရွှေခွက်ကြီးပေါင်းရှေတောင်လေးတောင် ရွှေဝယ်ပေါင်းဘယ်လောက်လဲဒီပါဠိမရွတ်တော့ဘူးမြန်မာလိုသွားကြလို့ထောတူပဲလေငွေရုတ်တော့ပြင်းပြရွှေရုတ်တော့ပြင်းပြနေတဲ့ငွေခွဲပေါင်း50တောင်းလေးတာသောတူပဲလေယရနာအယုတ်တော်ပြင်ပြည့်စုံတဲ့ကြေးခွဲပေါင်း50တောင်းနဲ့၄တောင်ဒါပြင်အဲ့ဒီရှင်းတောင်းလေးတောင်းခွက်ကဘယ်လောက်လဲသတ်ဆုတ်တခဲဆိုပြီးတော့နည်းနည်းလေးလားဆိုတော့မဟုတ်ဘူးပြိတ္တာ တို့ဆရာရင်ကျဲရတဲ့လေမင်းအနေအပြင်တပဲလို့ခေါ်ပါတယ်အဲ့ဒီဆရာရင်ကျဲရတဲ့လေထဲမှာရွှေကွက်ကြီးလေးခုနှခါချင်းထိထထားလိုက်ရင်လေကွက်ကြီးပြည့်သွားတယ်လေကွက်ကြီးဖုံးသွားနိုင်တယ်ထိဝါကကူးတောင်ရှိပြီးတော့မြင်းလေးကောင်ကတဲ့ယထာအပြင်းမောင်းသွားနိုင်တဲ့ရွှေကွက်ရွှေကွက်နှခမ်းပေါ်မှာ မြင်းလေးကောင်အပြင်းမောင်းနိုင်တယ်ဟုတ်ပလား အေးအဲ့ဒီလိုဆွဲခွက်ကြီးက8400ငွေခွက်ကြီးက8400ကြီးခွက်က8400ဒါလည်းတော့သိမ့်ပါလူသားတွေကစဉ်းစားကြလိမ့်မယ်ဟုတ်ကောဟုတ်ပါမလားဖုံဖုံရဲ့တွေးလိုက်မယ်ဒါကြီးတွေဘယ်လိုပဲရှိရှိဒီတိုင်းဒါတိုင်အောင်သင်္ကြန်ကဏ္ဍတိုင်အောင်ဖြစ်နိုင်မှာမဟုတ်ပါဘူးဆိုတော့ဒီလိုလေ တို့ရှိအခါတက်ကသီလနဂရာတဲ့တက္ကသိုလ်ဆိုတာ မြို့တော်ရဲ့နာမည်ပါနာမည်ပါအဲဒီမြို့တော်မှာတိုင်းတိုင်းပြည်ပြည်ကလာရောက်ပြီးတကားလားမင်းပုံနာသထေသကြွယ်တွေပညာသင်ရတဲ့ပညာသင်နှစ်က16နှစ်ပညာသင်နှစ်ဘယ်လောက်လဲအဲ့ဒီရှင်းထုတ်ယူပြီးတော့ယနေ့တော့သူငယ်တန်းကစားပြီးတကားလားရှင်းတွက်မယ်ဆိုပါရင်ယနေ့ပြီးဆိုတဲ့ဘွတ်တစ်ခုရဖို့ဟာ16နှစ်အတိုင်းတာလောက်ရှိပါ မှန်ရလားပြိတ္တာသူငယ်သားကြီးသူငယ်သားလေးသူငယ်သားလေးသူငယ်သားကြီးကနှစ်နှစ်တရားက၁၀တန်းဒီ၁၀နှစ်၁၂နှစ်ပြီးက၄နှစ်ပေါင်းလိုက်တော့အေးအဲ့ဒီလို16နှစ်တဲ့အဲ့ဒီ16နှစ်သင်ရမှာကိုဝေလာမလူလင်က3နှစ်တာမြနဲ့အောင်မြင်ခဲ့။ဒါကြောင့်ဆရာကြီးကတစင်လွဲတဲ့အခါမှာပုံသားတွေ မင်းသားတွေသတ္တိတကြွတွေအကုန်လုံးတိုင်းတိုင်းကပြန်လွတ်၍သူတို့ဌာနေအရောက်သွားပြီးတော့၃နှစ်တာ၃နှစ်တာနဲ့ပညာသင်ပေးလိုက်တာတပီပေါင်း၈000နဲ့၄000တပီပေါင်းဘယ်လောက်လဲဆရာပူဇော်ဖို့ဆိုတဲ့အခါမှာဘာလို့ရှိတဲ့အခါကျတော့ပြောမယ်ဆိုပြီးတော့ထားခဲ့ဟောအခုအလူကြီးလူတဲ့အခါမှာရွှေကွာကြီးနမူနာတလုံးလုပ်ပြီးတော့တပတ်တယောက်ကတစ်ခွက်တစ်ခွက်ပေးလိုက်တဲ့အခါမှာရွှေကွယ်ပေါင်း၈000လေးတောင်ရလာပြီ။ ရှင်းရလားပိဿာအေးဒီခေတ်ကတို့ဗုဒ္ဓဘာသာဟာခေတ်မမီတော့ဘူးဒါလိုတွေးတွေးပြီးတကားလားတချို့ကသိပ္ပံနဲ့တိုင်းကြလူကြီးသူမတွေက ပြောကြတယ်သားတို့သမီးတို့မြေးတို့သူတစ်ပါးအသက်မသတ်နဲ့ငရဲကြည့်တတ်တယ်မပြောလားဗျာဒီတော့ကလေးကမေးတယ်ငရဲဆိုတာဘယ်လိုဟာလဲ။ဦးငရဲဆိုတာတို့အိမ်ငါကြော်တယ်လို့ဓာရင်နဲ့မှုန့်ပြီးတော့ရှီအိုးပွက်ပွက်ဆူတဲမှာတရှဲရှဲမိအောင်ကြော်ခံရတာပေါ့။ လွယ်လွယ်နဲ့ပြောလိုက်ဒါပြင်မကောင်းမှုလုပ်တဲ့လူတွေကအများကြီးဆိုတော့အဲ့ဒီငရဲကဒေဝူးကြီးဘေးတန်ရီဂျူဆက်ကထုတ်ပါလေသိပ္ပာအမြင်သိပ္ပာတွေးနေပေါ်ပြိဿဟုတ်လားဒီတော့ကောတရားကဆေးဆိုလာလို့အဲ့ဒီလိုပုံကိုယ်တွေကိုပြန်ပြီးတော့မေးပါဟိကဘာကြီး လုံးနလားပြားနလားမေးတော့ဘယ်လိုပါလဲလုံးနေတဲ့လုံးရုံနဲ့မကဘူးလဲတောင်နေသေးတယ် အဲ့ဒီမှာတဝင်ရောတို့မြောက်ဝင်ရောတို့ဤကွေတာဆိုလားပါဆိုလားဟုတ်လားပြိဿဒါဖြင့်ကောင်းပြီတလောက်အမေရိကယိုရီယာလီယိုကမောရီယာလာဟိုဂျပန်နီမောပြည်လင်အင်္ဂလနိုင်ငံငါရရလဲပတ်နေတဲ့ကဘာကြီးကိုရှူပြီးတော့ထားတဲ့တန်ဝင်ရိုးကြီးကြတော့ကဲဘယ်တန်ရိုးကြီးဇက်ကထုတ်ဟုတ်ပလားအေးအဲ့ဒါတွေလည်းစဉ်းစားလောကမိမိညာမမီတာနဲ့မဖြစ်နိုင်ပါဘူးกว่าလို့တော့မပြောသင့်ပါဘူး ပြောသိရဲ့လားခိုင်းအခုတော့ခရီးစဉ်တွင်ရဝီလာမပုံနာကြီးအဲ့လိုဖြစ်နိုင်တာကိုသိပ္ပံနေကြဘုန်းကြီးတို့ပြခဲ့ပြီဗျာသဘောပေါက်ပါတယ်နော်ခိုင်းဒါကြောင့်ရွှေကွက်က104တောင်ငွေကွက်က104တောင်ကြေးကွက်က104တောင်ရှင်ယရဏက7တောင်4တောင်ပလင်ယရဏက7တောင်4တောင်မြင်းယရဏက7တောင်4တောင်ဘယ်နှခုရှိသွားဟမ်တရားကလည်းပြင်းလင်းအောင်နာနေကြတာဓမ္မရဲ့ ခိုင်းမမမိလိုက်ဆိုရွှေငွေကျေးစင်ယထာယင်ပလင်ပြိုကညာရွှေငွေကျေးစင်ယထာယင်ပလင်ပြိုကညာဒီလင်္ကာကဘယ်နှခုနှစ်ခုပါတော့ အဲမဆိုးဘူးမမိတဲ့ဒုက္ခိတာခုနှစ်ခုပါလဲနော်ဒါဆိုနိုစားနွားမှာအဝတ်အစားရဲ့နိုစားနွားမှာရဲ့နော်နိုစားဝစားဒီကိုပါလူညာဝေလာမှာ နဲ့ကခုနှစ်ခုရဲ့တွင်နှောဇာနွားမက7000နဲ့4000ဟောစားက7000နဲ့4000ပေါင်းလိုက်တော့7000 4000ပေါင်း9ခုလို့မှတ်လိုက်7000 4000ပေါင်းဘယ်လောက်လဲအေးအဲ့ဒီလိုတကားလဲရွှေဘွယ်က7000 4000ငွေဘွယ်က7000 4000ကြေဘွယ်က7000 4000စင်က7000 4000ပလင်က7000 4000ရထားရင်က7000 4000အမျိုးသမီးပြိုကညာက7000နဲ့4000နှုတ်သားနွားမက7000 4000ဝေါ်စားက7000 4000 ဒါပြင်ခဲွယ်စားွယ်တွေကတော့ရေတွဲပြီးမရအောင်လှူခဲ့ပါတယ်တဲ့မကြီးမားဘူးလားအေးအဲဒီလိုကြီးမားတယ်လူတော်ကြီးကညာတော်ဗျာကိုရမကြီးကကြောင်းတကအနာတပိအကုသိုလ်တရားမချွတ်ငဲ့ဖို့ဆိုပြီးတော့ကောင်းကောင်းဆိုဆိုလူမြဲတိုင်းလူပါအဲဒီဝေရမပုံနာကြီးရဲ့ရှင်သောလေးတောင်းတော်အလူကြီးကိုမျိုးဘလောက်နှစ်ကာလကြာတယ်လဲ9နှစ်9လဘလောက်ကြာပါလဲ အဲ့ဒီခုနှစ်နှစ်ခုနှစ်လကာလအတိုင်းရှိနေရပြီ၈တောင်း၄တောင်းအလူမျိုးကိုမျိုးလူခဲ့တဲ့အလူရဲ့ပွားရည်ဝင်တာက96မိုင်ဘလောက်တော့အဲဘုန်းကြီးတို့ဒီကအထက်ကိုတိုင်းလိုက်မယ်ဆိုရင်တော့ညောင်လေးပင်မြို့လောက်ရှိကောင်းရှိမလားပဲဟုတ်ပါလားပြိဿအဲဒီလိုဆိုပြီးတော့၈000နဲ့၄000အလူကြီးကိုမျိုး နှစ်ကာလပန်းချတာခုနှစ်နှစ်နဲ့ခုနှစ်လပွဲကြီးရင်နဲ့ကွင်းမြင်က96မိုင်12ယူဇနာတယူဇနာ10မိုင်လုံးနဲ့တွေ့တာသဘောပေါက်ပလားဆိုင်ဆိုရွှေငွေကြေးခြင်းယထာယင်ပလင်မျိုးကညာဝဇာနုဇာဝဇာနွားမှာ ဤကိုဝါလူရရှစ်သောင်းလေးတောင်မှာခုနှစ်နှစ်ခုနှစ်လဝေလာမကြီးစွာပေးလူတာဒီဘယ်လောက်ကြာလဲွယ်ကြီးရင်နဲ့ကွင်းပြင်က96မိုင်8400အလူကြီးကဘာနှမျိုး ဧတသမိန်ခောကပတိတာနေနာကောတိတကိနေယောအဟောတိကျောင်းတကနာရမိတ်တည်းကြီးကိုယ်လက်ချောင်းမိုင်ကွင်းမြင်ကြီးမှာခုနှစ်နှစ်ခုနှစ်လပွားကြည့်ရပြီရှယ်တောင်းလေးတော်လူကြီးကိုမျိုးလူခဲ့တဲ့အလူတွေမှာမိမိအလူကိုရှင်မြအောင်ဆိုမိတကားလား ရှင်းမြောက်တဲ့ပုဂ္ဂိုလ်တဏှိအလူခံထိုက်တဲ့ပုဂ္ဂိုလ်တယောက်မှမပါဘူးတဲ့ဝမ်းနဲ့ရမကောင်းလားမြတ်တာမဟုတ်ဘူးခုနှစ်နှစ်ခုနှစ်လ96မိုင်တွင်မြင်ရှင်းလောင်းလေးတော်လူကြီးကိုမျိုးလူတန်းခဲ့တဲ့အလူမနာ ကောကြီးတက်ကိနေရောဟောသည် အလူခံထိုက်တဲ့ပုဂ္ဂိုလ်တယောက်မှမပါဘူးတဲ့အေးနောက်တစ်ခုပါပြောတယ်လို့တွင်ဖြင့်ကျောင်းလကနာရမိတ်တည်းကြီး မာရိသသဗုဒ္ဓေလောကသမေဒိဋ္ဌမနေဒါနံတိယမာနောကသမတွန်စိန်နေသည်ငါကဲ့သို့သစ္စာလေးပါးအမှန်တရားကိုသိ၍ဟောကြားပြီးလင်သာသနာတော်ကြီးကိုပြုစုပြုထားပြီးသံဃာတော်များစွာပါဝင်တဲ့ဤသာသနာတော်ကြီးမှာလူတန်းရပါလေငါအလူအသေးတဲ့နှုတ်နဲ့အောင်းညာနဲ့အညာစားပဲဆိုပြီးတော့သင်ပါကြောင့်ကြာစီရတယ်ဘုရားကအားပေးတာဘာလို့ကလဲပြိဿ ဒီမာရိသေဗုဒ္ဓေလောကသမေဒိဋ္ဌမာလင်္ကာကဲ့သို့သောဖယံထင်ရှားပွင့်ပေါ်တဲ့အခါကာလသာသနာတော်များကြီး၌တောတိရိတရားမှာတော့ပေးလူအပါလေရဲ့ပေးလူနေရပါလေကသမာစိတ်နဲ့ဒီငါအလူညံ့တယ်လို့ဘာကြောင့်ကြံရွယ်ပါသလဲငါအလူညံ့တယ်လို့မကြံရွယ်ပါနဲ့သာသနာတော်များကြီးနဲ့ကြုံတွေ့တဲ့အတွက်ဒါကြောင့်အင်မတန်မြတ်တယ်မမြတ်လားဗျာ ဒီဒါကြောင့်အဲ့ဒီအလူမှာဆင်းဖြူအောင်ပေးတဲ့ပုဂ္ဂိုလ်တယောက်မျှမပါနောက်ဆုံးရည်သက်ချတော့အလူကပုဂ္ဂိုလ်ဘက်ကအကျိုးပေးမိမှမာကကရာကရည်မီလက်ပါစေတည်းတစင်းမှမကြဘူးတဲ့အလူပဲတို့တဲ့ငါးဘက်ကအကျိုးပေးမိမှမာကကရာကရည်မီလက်ပါစေတည်းအဲ့ဒီအခါကျမှရည်သည်တော်ဟောကြပြီးတော့သွားသည်သဘောပေါက်တယ်နော်ဒီအဲ့ဒီအလူထဲမှာတယောက်မှအလူကတိုက်တဲ့ပုဂ္ဂိုလ်မပါဘူး အခုနာလွေသတိရှိတော်ဘုရားသာရဏကြုံရလို့လူရတာနဲ့နဲ့များများမမြတ်ဘူးလားယနေ့ဒုတကဓမ္မတွေလည်းသာသနာတွင်ပါဝင်နေရတာမို့မမြတ်ဘူးလားဗျာလူရတာရပေးရကရဆွရကြဲရပြုစုရတာတွေအင်မတန်မြတ်တယ်သဘောပေါက်တယ်နော်အဲ့ဒါလေးဘုန်းကြီးတို့တရားဓမ္မတွေမှတ်တမ်းဆိုရမယ်ဗျာမှတ်တမ်းတင်ရမယ်သင်လူနေညာငါဖယား ပြုံညာသာသနာမြတ်ပေတာသစ်လူနေညာမာဖယာပြုံညာသာသနာမြတ်ပေတာဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေနေ့ချင်းနေ့ချင်းရသော်ဗျာရေတော်တင်ပန်းတော်လူဆွန်းတော်ကမိမိပြောင်းနိုင်သံဃာတော်ရှင်များတွင်နာနဲ့ဆွန်းနေဆွန်းနေသာသနာ့ွယ်ဝင်သီလရှင်တွေဟာဗိဓံ အစရှိတီတွေမှလွတ်ကြတယ်ပဲနဲ့ယောဂီတို့ဟိုတရားကိုလည်းပဲပြုစုနေကြဟိုတရားအတိုင်းပြုပါမြတ်စွာဘုရားကယင်းဤသောကြောင့်ငါကြီးအားပေးတယ်ဘုရားအာရဏပြုနေရတဲ့ဒုဒကတကမတွေကိုလည်းပဲဘုန်းကြီးတို့အရှင်ဘွားဘုရားကိုစားအနေအပြင်ဒကာဒကမတွေကိုအားပေးပါသည်သဘောပေါက်တယ်နော်အဲဒီကနောက်မှဘုရားကဆက်လက်ပြီးပါပြောတယ်လေ ယံကောကပတိဝေလမောနာမဗျမနောဒါနအတာတိမဟာဒါနာယောစီကဒိဋ္ဌိသမ္မာနမောဇိယဣရံတတောမဗလတရာကာပတိအရှင်ကြောင့်လည်းကာနာရပိသထေကြီးဝေလမောနာမဗျမနောဝေလမဆိုတဲ့ပုံနာသည်ဗျမဒါနာခြင်း9နှစ်9လ ၈တောင်၄တောင်အမျိုး၉ဝါနဲ့96မိုင်ဘွားရည်ရည်၍ကြီးမားသွားသောအလူကြီးကိုတာသိပေးလူပါပဲ။သာပရိရှင်ကျောင်း၎င်းနာရပိန်လက်တည်းကြီးယောသာခြင်းပုဂ္ဂိုလ်စီကဧကတဝုတရောက်တပါသောဒိဋ္ဌိနာပါဏသောတာပတိမယနှင့်ပြည့်စုံသောသောတာပန်ပုဂ္ဂိုလ်ကိုပေါ်စေရကျွင်းမဲ့လူတိုင်းဟာ၏ဤတိုင်းလိုသောတာပန်တဝုတယောက်ကိုလူရခြင်းသည် တာတော်ခုနှစ်နှစ်ခုနှစ်လအကြည့်ရဖွန်ပြော၍အကျိုးများလာလေသည်တကားတောင်းတဲ့ကနာရပင်လက်သေးကြီးအာမငယ်လေးနဲ့လူမြဲတိုင်းဝတ္တရလူပါမပြည့်စင်းနဲ့ ကုသိုလ်တရားဆိုတာအိမတန်အားတက်ပွားကောင်းတဲ့အကြောင်းကိုထားလောက်ရင်ပြောရမယ်ဆိုပါလင်အရှင်မောဂောရီသာသနာတော်တွင်၌တဝုတယောက်ဖြစ်သော သောတာပန်ပုဂ္ဂိုလ်ကိုလူရ၏ကျွင်မရ၏ထိုလူသည်ခုနနဲ့ခုနလလူတဲ့ဝေလာမအလူတဲ့မြတ်တယ်သဘောပေါက်ပါတယ်ပြိဿနော်ဤသို့သောတာပန်တဆူလူရမှု ဝေလာမအလူထမ်းမြပေတာသောတာပန်တဆုလူရမူဝေလာမအလူထမ်းမြပေတာဒီအဲ့ဒီတဲ့ရှိသွားမယ်ဆိုရင်ဖြင့်ယောသတ္တဒိဋ္ဌိသမ္မာနာနံဘောဓိယ ယောရှိကံသရကမိဘောဇိယဣရံတတော်မဗလတရာတရားတွေနာကြထတော့တရားဓမ္မများသဘောပေါက်တော့ပါပြီအေးဒါကြောင့်သရကတဝုတယောက်လူရသည်ကသောတာပန်တရားလူရတာတဲ့မြတ်တယ်ရှင်းတယ်နော်တိုင်းသားတွေမြန်မာလိုပဲသွားကြဆိုဆိုသရကတဖျာလူရတာသောတာ ရားထက်မြတ်ပေတာယောသသဒ္ဒနာဂမိနာဘောဇိယယောစေကနာဂမိဘောဇိယဣရံတတောမဗလတရာသဘောပေါက်ပြီဗျာဆိုအနာဂတဖြာလူရတာသဂရာကတရားထဲမြတ်ပေတာဒောသသဒ္ဒနာ မင်းနာဘောဇိယယောဇိတာနာသဘောဇိယဣရံတတောမဟာဗလတရာအနာဂတယလူရတာထေယဟနာတပါလူရဒီကမြတ်တယ်ဆိုကြဗျာနာတပြာလူရတာအနာဂတယထဲမြတ်ပေတာယောသာသနာနာဂမိနာမောဇိယ ယောစီကယောသတတရဟတနာဘောဇိယယောဇာယောစီကံပိကေကဗုဒ္ဓံဘောဇိယဣဒံတတောမဗလတရာဒါကပိစေကဗုဒ္ဓတပါလှူရတာယဟန္တာတရားလှူရသည်ထက်မြတ်တယ်ရှင်းတယ်နော်ကိုက်မတတ်တဲ့ညဆိုပိစေကတပြာလှူရတာယဟန္တာတရားထက်မြတ်ပြီလား ဒီလောက်ဆိုရင်ဘုန်းကြီးတို့ပရိသတ်ထူးခြားသောအမြင်ကလေးနဲ့ရှုရောက်စွာ မြင်ကြည့်ပါ။ဘာကြောင့်သောတာပန်တရားထက်သဂရာကတဝုလူရသည်မြတ်တယ်လေလို့ရှင်သာဝေဘာလိုက်တဲ့အခါမှာသောတာပန်ထက်သဂရာကငါသီလသိက္ခာသမာဓိသိက္ခာပညာသိက္ခာအားကောင်းသည်။မှန်ရလားဗျာ။လောကမှာမြေအတိုင်းသာရင်တွေ့မယ်လို့ အစီဩဇာအစီနဲ့ပါတဲ့မြေမျိုးစိုက်ရတော့အထွက်မတိုးလားအေးဒါရောက်ချင်းကြံပွားများအထုံးဝအချိန်ကာလနဲ့သီလသိက္ခာသမာဓိသိက္ခာပညာသိက္ခာအစီဩဇာအဲ့ဒီလိုပါဝင်တဲ့ပုဂ္ဂိုလ်အစင်းစင်းလူရတာကမြတ်သည် အေးဒါကြောင့်ယဟန္တာဆိုတာကဘလောက်ကျင့်မလဲလို့နှစ်ကာလပိုင်းချမရှိပါဘူးပါရမီအလျောက်ချင်းကြလေရောက်နိုင်ရတာပဲမဟုတ်လားဗျာ အေးအရိယာနာတရားနဲ့ပိစိကဗုဒ္ဓနိုင်လိုက်တော့ပိစိကဗုဒ္ဓရှင်မြတ်များမှနှစ်သင်ခြေနဲ့ကဘာတသိမ့်ပါရမီဖြစ်ရသည်ဘလောက်ပါရမီဖြစ်ရအဲ့ဒါလောက်ကာလတိုင်းဓမ္မဒါနသီလစနဲ့ခါမှာပညာဝိရိယပိစမခန္တီတစ္ဆမရိဒါနမေတုပေခတိမတလားပါရမီတော်7ပါးတွေမကျင်ပွားရဘူးလား သီဒါနပါရမီသီလပါရမီနိကမပါရမီပညာပါရမီဝိရိယပါရမီခန္တီပါရမီမေတ္တာပါရမီသစ္စာပါရမီဒိဋ္ဌံပါရမီဥပေက္ခပါရမီလို့တပတ်ကရောက်အောင်တခါလဲစူးစူးပေါက်ပေါက်ကျင့်ရတဲ့တရားဘယ်လိုလဲမိမိအခုလူလိုလဲစိတ်ပါရဲ့မြအားလုံးအရှက်ကြောင့်လုံးယုံမြချမ်းသာ၍ရှိသမျှအကုန်ပုံလုံးမှပါရမီမြောက်တဲ့ဒါနဟုတ်ကဲ့လား အဲဒီလိုပါမီတော်တွေကိုနှတ်သိချင်းနဲ့ကဘာတသိဖြစ်ရသည်ရှင်းတယ်နော်ခိုင်းရရဲ့နောက်ပါပြောတဲ့ရောသာတတံပိစိကဗုဒ္ဓနာမောဇိယယောဇိကတရာကတဟံတသဝသမုဒ္ဒဘောဇိယဣရံတတောမဗလတရံကာပရိရှင်ကြောင့်လည်းကနာရပိန်တထေကြီးယောဇာခြင်းပုဂ္ဂိုလ်ဒီက တတံပိစိကဗုဒ္ဓနာပိစိကဗုဒ္ဓတရားတို့ကိုဘောဇီယာကျွေးမင်းလူနာယာဤကာပရိဟိရှင်ကြောင်းလကနာတပိလက်တေကြီးယောသာခြင်းပုဂ္ဂိုလ်စီကဧကံတဆုသောတထာဂတဟောမံကိုထုတ်ပြန်ပြောဆိုတတ်သောသမသာရန္တပုဇောထုကိုခံယူတော်မူလိုက်ထသောသမသမုဒ္ဒံ၄ပါးသောသစ္စာကို ဆရာမကုသယမှုဖြင့်ကိုရောတိုင်းသိမြင်တော်မူသည့်သဗ္ဗညုဘယသတ္ထုကိုဘောတရားကျွေးမဲ့လူတိုင်းယာ၏ဤရာဤသမသမုဒ္ဒဘယတတ္ထုကိုကျွေးမွေးရခြင်းသည်တာတော်တော်ပိစိကဗုဒ္ဓအပတ္တယလူရသည်ထက်မဟာဗလာတရာကြီးကျဖွံ့ပြော၍အကျိုးများလာလေသည်တကား ပါဠိအနဲ့ကြီးရွယ်ရွတ်လိုက်တယ်ဆိုရင် အတိဘယ်ကတော့လူသွားရအရေးပါသလိုဘုန်းကြီးတို့တရားဓမ္မတို့ရဲ့စိတ်အသိဉာဏ်မှာထင်ရှားပါတယ်ဗျာနော်။သာပင်ယူပယတဆုကိုလူရခြင်းလေပိစေကဗုဒ္ဓအပ္ပတရားလူတာတဲ့မြတ်သည်။ဘာကြောင့်လဲပါရမီခရီးအတိုင်းအတာကွာခြားလို့ယခုနပြောခဲ့တဲ့ပိစေကဗုဒ္ဓကနှစ်သင်ချေနဲ့ကဘာတည်းပါရမီဖြည့်ရတယ်နော်။ သာမင်ယူဘုရားရှင်တို့ကြတော့ဘယ်လောက်ပါလဲ40ရှင်နဲ့ကဘာတသိအဲ့ဒါကနိယတပြာဒိတ်ခရဖြစ်လိုက်မယ်ဆိုတဲ့စကားကြားရပြီးတဲ့နောက်မှကျင့်ရတာတို့ဇာတာတိကိသောတာတိကိကြာရဆွေစိန်ဒီတံသတ္တသင်ချေယံလဝသင်ချေယဝါဇကံသတုတင်ညာကာယဝါသံဗုဒ္ဓတတမုပါကမိဟောယဖြစ်ခြင်းလိုက်တာဘုရားဖြစ်ခြင်းလိုက်တာတို့အကျမ်းသမားဘဝကကိုယ်အသိချင်း အရာဖြစ်ရပါလို့ဤဖရာဖြစ်ရပါစေလားလို့နှုတ်တော်ထွက်ဆူတောင်းရကြသည်ကဘလောက်ပါလဲခွန်နေအသင်ချေဟုတ်မလားနာကိုပေါင်းလိုက်တော့16အသင်ချေတဲ့လက်တွေလည်းလှုပ်ဆူလည်းတောင်းတာကလေးအသင်ချေပေါင်းလိုက်တော့သင်ချေနဲ့ဆယ်တဲ့ကဘာတသိဆိုမဟုတ်လားအေးဒါကြောင့်ပိဋကဗုဒ္ဓတဲ့ ပါရမီကာလခရီးအတိုင်းအတာသည်သဗ္ဗညုဖယားတို့မှကြည့်မြင်တော်မူတဲ့အတွက်တရောက်တရားနဲ့တသူနိုင်ယူလို့မရပါသဘောပေါက်ပါတယ်နော်ဒါဆိုသဗ္ဗညုတဖျားလူရတာသိစေကဗုဒ္ဓတရားထဲမြတ်ပေတာဒါကတော့ဝကြအစုံပေါ့ဗျာ လင်္ကာနိသမ္မောင်းနိနဲ့သွားရင်ပစ္စေကာတရားထက်မြတ်ပေတာလို့ဖြစ်ပါတယ်။ကြိုက်ဆိုကြ။သာဘင်ညုတပြာလူရတာပစ္စေကာတရားထက်မြတ်ပေတာဒီနေရာမှာတော့အင်္ဂုတ်တို့တီကအဖွင့်နေနဲ့ပြောမယ်ဆိုရင်အင်မတန်ကျေဝန်းတယ်။တပည့်တော်တို့အဲဒီလိုဒါနဘက်ကအမြင့်ဆုံးကုသိုလ်ရဖို့ရ ဒီဟာကုကဖယားဆိုတာပြိဋိဘံဆံဝင်သွားပါပြီဘယ်လိုယူရမှာလဲဒီလိုတွေးကြရပေါ့ဗျာနော်အဲဒီကမ္မဝါဘာပြောတာလဲဓာတုသူဣတိတဗုဒ္ဓတိတဝါဟွန်တိဟေယခုအခါဖယားရှိတယ်ဆိုတဲ့တကမလှပါပဲယွာဖယားရှိတဲ့အကြောင်းပြောရမယ်ဆိုပါလင်ဓာတုသူကြောင့်ကမယားစေရင်များတို့တိထာကိုးွယ်သည့်အခါကာလပါဝင်သည့်တတ်တော်တို့သည် ထိတာသူကောင်းစွာမသွေတီကြလေကုန်ပြီရှိသောဗုဒ္ဓသစ္စာလေးပါးပိုင်းခြားသိမြင်မရခြင်းတို့သည်ထိတာဝဟွန်းတိကောင်းစွာမသွေတီလေကုန်ပြီသာကျောင်းငါမယားစိရင်များတို့၌ထိတွင်းပူဇော်ထားတဲ့ဓာတ်တော်တွေရှိနေရင်ဖယားရှိနေတာပဲဓာတ်တော်တွေရှိနေရင်ပါလေအေးဒါကြောင့်အဲ့ဒါကိုတို့တရားဓမ္မတွေက ဂုံတော်မကြီးဂုံတော်ကိုမှန်ပြီးတော့လှူဒါန်းနိုင်မယ်ဆိုရင်အကျိုးမများလားဗျာကောင်းပြီအဲ့ဒီတော့ဘုရားကပါဆက်ပြီးတော့ဟောတယ်လဲလို့ဆိုရင်ဖြင့်ယောစီကံတတဂတရန္တသမသမုဒ္ဓမောဇိယယောစတတဂတရန္တသမသမုဒ္ဓမောဇိယယောဇဗုဒ္ဓဗမုကဘေကုတံဃံဘောဇိယဣရံတတော်မဗလာတရာတောင်းတကနာလပိန်တရေကြီး သာမညဘုရားတဆူလို့ရသည်ထက်ဘုရားအမှုရှိတန်ဃာတော်လူရသည်ကမြတ်တယ်ဒီနေရာတို့သမာဓိညာမျိုးနဲ့ဆိုရင်ဘုရားနဲ့ရှင်းလာရင်ဘုရားကိုပဲဥစားပြီးတွေးတော်ကြမှာပဲမဟုတ်လားအခုဘုရားကိုတော်တိုင်းနှုတ်တော်ထွက်တဲ့စကားကသူ့ကိုလူရတာထက်ဘုရားအမှုရှိတန်ဃာလူရသည်ကမြတ်တယ်ဘာကမြတ်တယ် အေးဖရာအမိုးရှင်သံဃာလူရသည်ကမြတ်တယ်တဲ့သံဃာတော့ပါမလားလားဒါကြောင့်မိမိတော်ဂေါရမီကမြတ်စွာဘုရားကိုသင်္ကန်းလူတဲ့ပုဂ္ဂလိကအလူမသံဃေတော်ဂေါရမီတေဟိဖရာကအိုးမိမိတော်ဂေါရမီသံဃာတော်လူလိုက်သံဃာတော်လူလန်းပူဇော်ရခြင်းသည်မဓမ္မကျွတ်ကြည်များလှပါပေ၏သံဃာတော်လူလန်းပူဇော်ပါလင်းဖြင့်ငါဖရာကိုလည်းလူလန်းရာရောက်သည် ဘာကြောင့်ပြောတာလဲဆိုတော့ဂေါရမီတဲ့ငါဘုရားက45နှစ်သာသာသနာစောင့်ရှောက်နိုင်မဲ့ကွယ်ဘယ်နှစ်နှစ်နေပေါင်း9000ကြာမြင့်အောင်ကတော့ဟောဒီအဆက်ဆက်တန်ဃာတော်တွေဆောင်ရွက်ကြလိမ့်မယ်အဲ့ဒီသာသနာအသက်တည်ဖို့ဝါသာသနာတော်ရှင်းသာရှိထွားတိုးပွားဖို့ဆိုပြီးတော့တန်ဃာတော်တွေကစောင့်ရှောက်လိမ့်မယ်မှန်ရလားဒါကြောင့်တန်ဃာတော်ပါဝင်တဲ့အလှူကမြတ်သည် အေဒါကြောင့်ဟောဒီမှာဆရာတော်ဘုရားကြီးမဟာနတိပလတရားညွှန်ကြားပြလာတော်မူခဲ့တဲ့ဩဝါဒခံယူပွဲအလီလီမှာဂုဏုဆောင်တို့တရားကြီးမင်္ဂလာဥအောင်မြင့်ကျင်းတို့ဝေဟာယင်ကြီးသာယာစွာနဲ့ဒေသနာနဲ့ညီစွာပြောနေတာကြားရတယ်မဟုတ်လားရှုမှမကိုစီပါတဲ့တန်ဃာတော်ရှင်မြတ်တွေကိုဖူးမြော်သာမာကြည်သာမာရှုသာမာအာယုယူသာမာဖယားရွှေလက်ထက်တော်က လန်လွဲပြီးတော့ပေးရတာအဲ့ဒီဂုံကြီးတွေကြောင့်ပဲသံဃာတော်တွေကိုမြတ်စွာဘုရားကဥစားပေးသည်သာသနာကျေးဇူးများလို့ဘာဖြစ်လို့လဲပြိဿကိုင်းဆိုဗျာသာသနာအားကျေးဇူးများဘုရားသံဃာလူစေသည်သာသနာ သဘောပေါက်ပြီနော်ဓာတော်တွေရှိနေရင်ဖယားရှိနေတာပဲအဲဒီဖယားမူရှိတန်ဃာတော်ကိုလှူလိုက်မယ်ဆိုပါရင်ဒုတရားဒကမတွေအကျိုးမများလားအေးဒါကြောင့်ဘုန်းကြီးတို့မဟာစီဩဝါဒကကမ္မထာဌာနတိုင်းမှာရည်သက်ချတဲ့အခါတူရှင်းတဲ့လူရင်းကလေးတွေနဲ့ဘုရားမူကြီးတန်ခါတော်ယောဂီတို့အားလူသားမာဤဣမဒမုံမြတာအဲ့ဒီအသုံးလေးကဒီလိုကြည်ရပြန့်ပြန့်သိထားမှဂုံမြောက်ဟုတ်ပြီလားဗျာ အဲဒီနောက်ဘုရားကဘာဆက်ပြောတယ်လို့ဆိုရင်ဖြင့်ယောသာဗုဒ္ဓမမုကဘေကုတန်ဃဘောဇေယယောသာသာတုဒိသတန်ဃဩဒိသဝိဟာရကာရာပိယဣရံတာတောမဟာဗလတရံကာပတိအရှင်ရောက်တဲ့ကနာရပိသတေကြီးယောသာခြင်းပုဂ္ဂိုလ်ဒီကဗုဒ္ဓပမုကဖယားမှုရှိသော ဘေကုသံဃာယအပေါင်းကိုဘောဓိအကျွေးမင်းလူနာရ၏ကာပရိအိရှင်ကြောင့်လည်းကနာရပိန်တတေကြီးယောဇာခြင်းပုဂ္ဂိုလ်ဒီကသာတုတ်တိသာသံဃာသာတုတ်တိသာသံဃာကိုဝါအရာလေးမျက်နှာမှကြွရောက်ပါဝင်လာကြမိသံဃာတော်အပေါင်းကိုဩရိသာဤဝေမထား၍ဤဆို၍ဝိဟာရကြောင့်မောကာရပိယဆောက်လို့လူတိုင်းရ၏ သာပရိရှင်ကျောင်းလကအနာရပိသထေကြီးဤရာဤတန်ဤကကျောင်းကိုလိုရခြင်းသည်တာတော်တို့ဘုရားမူကြီးတန်ခါဆွမ်းကြွေရသည်ထက်မဟာဗလာတရာကြီးကြဖွံ့ဖြိုး၍အကျိုးများလာလေသည်တကား တော်ပြောင်းသွားတာကိုတတိပြုပါဘာပြောင်းသွားပါလဲပြိဿအေးဒီတကားကဘုရားမူရှိတန်ခါကိုဆွမ်းကြွေရသည်ထက်တန်ခိကကြောင်းလို့ရသည်ကမြတ်တယ်ဘာကမြတ်အဲဒီလိုအရာလေးမျက်နှာကြွဝင်သရင်သုံးတော်မူလာမဲ့တန်ခါတော်ရှင်မြတ်ကို ဒီရပိဒနာနာလူရနဲ့ကြောင်းဒီတော်ဟောဒီကဖိုင်ဓမ္မယုံတော်ကျွေဓမ္မယုံဟိဒိဋ္ဌိဓမ္မယုံဒီလိုကြီးကျယ်တဲ့အမခန့်ကြောင်းတွေလားဆိုတော့မဟုတ်ဘူးတဲ့ပြိဿအဲ့ဒါကိုသက္ကရာဆရာကအဘော်လေးနေရာပြင်ပြလိုက်ပါသည်ဘယ်လိုပြလိုက်တယ်လဲလို့ဆိုရင်ပြယထာစေတိယပတ္တိတဟောတိဓမ္မသဝနာကရိယတိ သောအန္တသောအန္တမသောသတုရတနိယပန္နသာလပိဟောတုယတာခြင်းမိမိတို့ဆောက်လို့လူနာလာတဲ့အကြောင်း၌စေတီယလေးမြတ်သောစေတီတိပဋိဒိတံတိစေအဘိဝါတိနေကိဟောတိဟောတိဖြစ်၏ဖယားကြောင်းဆောင်ကလေးဘယ်လိုဟာလဲယတာခြင်းမိမိတို့ဆောက်လို့လူနာသောကြောင်း၌ ဓမ္မသဝနာတရားဟောခြင်းတရားနာခြင်းတရားရှုမှခြင်းဖယားရှိခိုးရင်စာပေပို့ချခြင်းစာပေကိုသင်ယူခြင်းကိုကရိယတိပြုပါ၏အတ္တမသောအောက်တိပိုင်ညာယုံဆုံးအပြင်သောဝိဟာရောထိုကြောင့်သည်သတုရတနိယပိလေးတောင်အတယတာကာလရှိသည်လေဟောတုဖြစ်ပါစေလေးတောင်တာကြောင်းကလေးဘယ်လိုကြောင်းလဲပါဏသာလာပြီတဲ့ အခုလိုတကားလည်းကောင်းကောင်းမမောဟစီကဓမ္မသာလာစပြီလို့လို့ခံကဏ္ဍနာရွှွှွှွှဆိုဆိုမိုးမောက်တဲ့ကြောင်းမြမဟုတ်ပါဘူးတဲ့သိရွယ်မိုးကြောင်းဘာကြောင်းလဲမျက်စိအလွာအာယုန်နဲ့မြင်အောင်ပြောရမယ်ဆိုရင်တို့မရမတိုင်းလေးလေးတိုင်းဆိုင်အင်းမကိုမို့ကျူယိုကိုထယံကဝါချမ်းလေးတွေစိတ်ဖြာပြီးတော့ခင်းထားတဲ့လေးတိုင်စဉ်ကမ္မထံကြောင့်တဏိတဘာနေကြောင့် ဘယ်လိုကြောင်းလဲအေးအဲ့ဒီလိုလေးတန်းချင်းကြောင့်တစ်ပါးနေကမ္မတန်းကြောင့်လည်းလူရသည်ကမြတ်တယ်တဲ့ဟောယာတာစေရိယာမတိတ်တိတံဟောတိမိမိတို့ဆောက်လို့လူတန်းတဲ့ကြောင့်မှစင်တို့ရောပွားစေရိများနဲ့ရှိနေမယ်တရားဟောမယ်တရားနာမယ်တရားရှုမှာပဲစာချမယ်စာမယ်စာသင်မယ်သာရဏဂောသီလခံယူမယ်ဒီလိုကုသိုလ်လုပ်ငန်းတွေလုပ်နေတဲ့ကြောင့်က၄000တာမျှရှိပြီမယ်လို့သိရမိုးပြီမနာရပြီတဲ့ အခုလိုတကားလည်းကောင်းကောင်းမမောဟရီကဓမ္မသာလာစသည်လိုလိုခံခံနာနာရွှွှွှဆိုဆိုမိုးမောက်တဲ့ကြောင်းမြမဟုတ်ပါဘူးတဲ့သိရွယ်မိုးကြောင်းဘာကြောင်းလဲမျက်စိအလွာအာယုန်နဲ့မြင်အောင်ပြောရမယ်ဆိုရင်တို့မရမတိုင်းလေးလေးတိုင်းဆိုင်အင်းမကိုမို့ကျူယိုကိုထရန်ကဝါချမ်းလေးတွေစိတ်ဖြာပြီးတော့ခင်းထားတဲ့လေးတိုင်စဉ်ကမ္မထမ်းကြောင်းတဏိတဘာနေကြောင်းဘယ်လိုကြောင်းလဲ အေးအဲဒီလိုလေးတန်းချင်းကြောင့်တပါးနေကမ္မထမ်းကြောင့်ကလေးလူရသည်ကမြတ်တယ်တဲ့ဟောယာတာစေရိယာမတိတ်တိတံဟောတိမိမိတို့ဆောက်လို့လူတန်းတဲ့ကြောင့်မှစေနုရောဘွားစေရိများနဲ့ရှိနေမဲ့တရားဟောမဲ့တရားနာမဲ့တရားရှုမှပဲစာချမဲ့စာမဲ့စာတင်မဲ့သာရဏဂောသီလခံယူမယ်ဒီလိုကုသိုလ်လုပ်ငန်းတွေလုပ်နေတဲ့အကြောင်းက၄တောင်တာမြရှိပြီမယ်လို့သိရမိုးပြီမယ်လို့အဲ့ဒီအကြောင်းကမြတ်သည်သဘောပေါက်ပါလား အေးဒါရောက်ရက်ွက်အသေးသေးရှိရတဲ့ဒုဒကာဒကမတွေတတိပြုဗျာလောကမှာစီပင်သားရခမ်းမဆောင်ကြီးတွေမြို့တော်ခမ်းမကြီးတွေစသည်မရှိကြလားအဲ့ဒါပြည်သူတို့ရဲ့အင်အားမှရလာတဲ့ငွေနဲ့ဆောက်လုပ်ထားတာဖြစ်ပါဒါကြောင့်ပြည်သူရဲ့ဆန္ဒပြင်ကောင်းမွန်စွာတည်ထားခဲ့တဲ့အဲ့ဒီလိုအဆောက်အဦတွေမှာ တနေ့တခါတလတခါ6လတခါစသည်တရားဝဲစီစဉ်မှာဓမ္မအဲ့ဒီလိုကုန်ကြရာယုကမြတ်မယ်ဟုတ်ပလားပြိဿဒီတို့ပြည်သူရဲ့ဆန္ဒပြည်သူရဲ့အင်အားပြည်သူရဲ့လုံအားဖြင့်ဆောက်လုပ်ထားတာအဲ့ဒီလိုအကျိုးများမှာဒီလိုမှမဟုတ်ဘဲနဲ့ဆောက်တာဆောက်ပါ၏သောကတာပိတ်ထားတော့ကိုယ့်ဘာကိုနေမယ်ဆိုရင်အဲ့ဒီကြောင်းမျိုးမြတ်ပါမလားဒါသတိထားကြဗျာသဘောပေါက်တယ်နော်ဒါရင်ဆို ကျောင်းအလူဟာကျောင်းကာဝိဟာလူရတာဆွမ်းလိုတာထဲ့မြတ်ပေတာတရားဟောနာသာသင်္ဃာဘာဝနာပွားမှမြတ်ပေမှာဟောကျောင်းအလူကျောင်းလို့ဆိုပြီးတော့ဆောက်တာ ဒကာတဲ့တော်ကြီးတွေခတ်ပြီးတော့ကိုနေရင်မနေအဲ့ဒီလိုဟာမျိုးဆိုရင် မမြတ်ဘူးတဲ့တရားဟောမတရားနာမယ်စားခြင်းမယ်ဘာဝနာပွားမယ်မှန်ရလားဗျာအဲ့ဒီလိုကြောင်းမျိုးမှမြတ်တယ်ကိန်းသားကြောင့်ဆိုရမယ်ကြောင်းကံဝိဟာလူရတာဖန်လူရတဲ့မြတ်ပေတာတရား လို့ဆောက်လို့လူဒါနာတဲ့အကြောင်းမတရားဟောမတရားနာမတရားရှုမှမယ်။စာပေပို့ချမယ်စာပေသင်ရမယ်ဘုရားဝတ်တယ်မယ်မေတ္တာပွားမယ်။ဟုတ်မလား။အေးဓာတုစေရီဓမ္မစေရီဩရိသစေရီပရိဘောဂစေရီဆိုတဲ့ဒီစေရီမျိုးတွေတည်မဲ့တွင်ဖြင့်အဲ့ဒီကြောင့်ကမမြတ်ဘူးလား။မြတ်တေဒုဒကဒကမတွေဒီလိုမြတ်တကမြတ်သိရတာဟာလေဘုရားပွင့်လို့ပဲမဟုတ်လား။ဘုရားမပွင့်လို့မဟောဘူးဘုရားကပွင့်ပြီးဟောပါရဲ့။ တန်ဃာတော်အဆက်ဆက်တွေကမဆောင်ရွက်ရင်ဒီလိုလေးနဲ့တဲ့အနတ္တိပဲတွေသိခွင့်ရှိပါမလားဘုရားရှင်တော်မှာပွင့်ပေါ်လင်းလို့တော်အမြစိတ်ကောင်းသားလေဤကအကုသိုလ်အကုသိုလ်နဲ့ထိုတို့ဘုံမဝမသိရများလားအပြစ်တွေဘုရားရှင်မပွင့်ရင်အပြစ်တွေကသိများတာနော်ဘုရားရှင်တော်ပွင့်ထွန်းပေါ်၍ ဟောဘောညွန်ကြမြတ်တရားကြောင့်ဤကကုသောအကုသောနှင့်ထိုတို့ဘုံဘဝသိကြရများလားကျေးဇူးတွေဘုရားရှင်ပွင့်လာတော့ကျေးဇူးမမြတ်လားအဲ့ဒီကျေးဇူးတရားတွေကိုအာယုံယူပြီးတော့ကုသိုလ်မှုမပြင်းနဲ့သဘောပေါက်တယ်နော်အေးအချို့အချို့ကဘာနဲ့လဲမိမိနာမကျန်တဲ့အခါမှာသို့မဟုတ်အဲ့ဒါတောင်းနဲ့ရောက်လာတဲ့အခါမှာကုသိုလ်ဝတရားတွေဖြစ်ပြတတ်ကြတယ် ဧည့်သည်အာနာလို့မိမိနေမကောင်းလို့အဘယာဝတ်တဲ့နေကြဝတ်မတည့်ဘူးဆွန်လောက်နေကြမလောင်ဘူးပရိစိတ်နေကြတရားရှုမှနေကြမရှုမှဘူးဟုတ်မလားဒီအဲ့ဒါမိမိချမ်းသာကိုမိမိတူးဖြိုတာမိမိချမ်းသာကိုမိမိဖြည့်ဆည်းလိုက်တာပဲဆိုတာဒုပိယိတစွတ်တူရောက်ရောက်မှတ်ပါအဲမိမိကနေမကောင်းမကြမ်းမှဘူးသားဆိုရင်ကြီးချင်းကစွန့်တော့လည်းမဖြစ်လို့မသွားလားစားရည်တော့ရကြတော့လည်းမဖြစ်လို့မစားလား အဲ့ဒါတွေလုံနိုင်ပြီးကမှဖရာဝတ်တက်ခြင်းတရားရှုမှတ်ခြင်းကုသိုလ်လုပ်ငန်းစသည်တွေမလုံနိုင်ဘူးဆိုရင်ကိုယ်အရှင်နှိမ့်သွားပြီဒါကိုတတိပြုပါဒါကြောင့်ဘုန်းကြီးတို့ဖြူသာသနာရိပ်လာမှာတော့ဖြင့်ဘာပဲဖြစ်ဖြစ်ဂဏိရောက်လာဂဏိဖရာဝတ်တက်ခြင်းမိတက်ပါအဲ့လေဘလောက်လာလာမိမိတရားရှုမှတ်ခြင်းမှတ်ပါ ထောင်လာလောင်းလာလူချင်းလူဘုရားဝတ္တချိန်ကြလို့တရားမချိန်ကြလို့မလူဘူးပါတွင်နေပါစေအရှုံးခံလိုက်စမ်းပါလို့ဒါလိုပဲဘုန်းကြီးတို့အချင်းချင်းတိုင်ပင်ညွညစ်ပြီးတော့ပြုလုပ်နေပါတယ်ဒါဘုန်းကြီးတို့ရဲ့ကုသိုလ်တရားပေါ့သဘောပါဗလားပြိဿအဲနေမကောင်းလို့ဆိုပြီးတော့ကုလေချင်းငယ်တော့သွားတယ်ဗျာဘင်းကြီးခင်လေသွားတယ်ဆံမြုပ်စားစားပြီးတော့စားတယ်ဟောကုသိုလ်လုပ်ငန်းတွေကြနေမကောင်းလို့ဆိုပြီးတော့ဖြတ်ပြလိုက်ရင်ပြီးပါရောလားအဲ့ဒီလိုကုသိုလ်အင်အားဘက်ကရွတ်တတ်တယ် မရွတ်ချပါခြင်းနဲ့လို့ရှင်းရလားတိုင်းကောင်းပြီအဲဒီနောက်ပိုင်းမှာဘုရားကိုရမကြီးကပါဆက်လက်ပြီးတရားလာဟောတယ်လဲဆိုရင်ယောသာသာတုန်ိနာသံဃာဝိဟာရကာရပိယယောဇပလနာစိတ်တော်ဗုဒ္ဓဓာတမိဇာသံဃိသသရဏကိစေယဣရာတတော်မဟာဗလာတရာဒါကအချင်းညွတ်ပြောရရင် တန်ကြီးကကြောက်သာတုဒ္ဓိသတန်ကရည်ရွယ်ပြီးတော့လူသားနဲ့ကြောင်းဟာကြောင်းကိုလူရသည်ချက်ယောဇာခြင်းပုဂ္ဂိုလ်ဒီကပဓာနာစိတ်တော်ကြီးညိုသောစိတ်ရှိသည်ဟုတ်တော်ဖြစ်ပေပုရိသဗယာကို၎င်းဓမ္မေသတရားတော်ကို၎င်းတန်ကြီးသသံဃာတော်မြတ်ကို၎င်းတရဏကိုဝယ်ခြင်းလောကိစ္စရရောက်ရ၏ဤဓာဤတရဏကိုသုံးမှတရားခြင်းသည် တာတော်ထိုတန်ကြီးကကြောက်လူရသည်ထက်မဟာဗလာတရံကြီးကျယ်ဖွံ့ဖြိုး၍အကျိုးများလာလေသည်တကားဒီတကားအဓိပ္ပာယ်ကသရဏဂုံသုံးပါးတရားတာဟာ တန်လိကကြောင်းလူရတာထက်မြတ်တယ်ကုသိုလ်ပြောင်းသွားပြီတန်လိကကြောင်း လူသည်အပိုင်ကာလအထိဒါနကုသိုလ်ဘာကုသိုလ်လဲပြိဿဟောဒီကသာရဏဂုံဆိုတာကသီလကုသိုလ်သာရဏဂုံကဘာလဲအဲ့ဒီနေရာမှာလဲဒုဒ္ဒကာရကမတွေတတိထားပါ တရဏဂမနဆိုတဲ့ပါဠိကိုတရဏကိုတရဏအတိုင်းထားပြီးဂမနကိုဂုံလို့ကငယ်အပန်းကငယ်ရဲ့နောက်မာကလေးပေါ်မှာတကွန်လွားပြီးတော့ပါဠိပြက်တရဏဂုံလို့ခေါ်လိုက်အဲဒီမှာတရဏကတစ်မျိုးဂုံကတစ်မျိုးတရဏဆိုတာကဖရာတရားသံဃာယရဏသုံးပါးကိုတရဏဖရာတရားသံဃာယရဏသုံးပါးကိုဘာခေါ်တယ်လဲ ဘုံဆိုတာကအဲ့ဒါကိုကိုးကွယ်စိတ်ကလိုတဲ့စိတ်ဂုံဆိုတာကဘာလဲဒါဖြင့်ပါဠိပြသရဏဂုံကိုမြန်မာမှုပြုလိုက်ရင်ယရဏသုံးပါးကိုးကွယ်စိတ်ကလိုတဲ့စိတ်လို့မရလားဒါဖြင့်ဒုပိဋ္ဌသရဏဂုံတင်လိုက်မယ်ဆိုဘာလို့နာတာလဲဒါနာစရာလားနာစရာမဟုတ်ဘဲနဲ့ဒုပိဋ္ဌနာနေတာသတိထားနော်သရဏဂုံတင်လိုက်မယ်ဆိုရင်သိကောင်းတာပဲ မကောင်းဘူးလားအင်းဒါအချင်းရင်တရဏဂုတ်တင်လိုက်ရပြောအမလီဆက်ဆက်တိမခံရင်ဆိုပြီးနာလိုက်တာမပြောနဲ့ဟောမန္တလေးပသိမ်ကဟာတွေပြောတာပါရန်ကုန်နဲ့ဖြူမပါပါဘူးသဘောပေါက်ရဲ့လားတရဏဆိုတာကယရဏ၃ပါးဂုံဆိုတာကစိတ်ကလိုတဲ့စိတ်သင် တရားနာသုံးပါးရှိကလို့တဲ့စိတ်ကလေးတင်ပေးလိုက်မယ်ဆိုတာအင်မတန်ကောင်းတာပဲကုသိုလ်တရားပဲဘာတရားတော့ဒါကိုနာရတယ်ဆိုတော့ဒုပိဿလွဲမနေဘူးလားအရှိသူတောင်မော်ရောလိတ်ထိုးလို့သမင်သေးကြီးမိုးမြော်နေတရားမင်မနေပိုင်းလို့ဓာကုတ်ကိုင်တုံးနဲ့ပြစ်တယ်ပေါင်မှန်လို့မျက်စီကျိုးသွားဟောက်တော့ကအဲဒီမှာကြည့်တာဗျာတရားနဲ့တရားမင်ကမနေနိုင်လို့ဓာကံမိတုံးနဲ့ပြစ်တယ်မှန်တော့ပေါင်းတယ် ကျိုးတော့မျက်စိတဲ့ကန်းတော့သွားတယ်ဟုတ်လားအခုလည်းဒုဒလာဓမ္မတွေနာရမဟာမနာပဲနဲ့မနာရမဟာနာနေတယ်ဒါကြောင့်တဏှာလုံးတင်လိုက်မယ်တွေ့ကြည်လင်းရွှင်များအာရဝန္တာသွားနဲ့အပြုံးမဝိစာနိုင်ပါစေပြုံးမပြတ်ပါစေနဲ့သဘောပေါက်ပြီနော်။ဒါဆိုတရဏဂုံသုံးပြာတိရရာကြောင်းလူရာထက်မြတ်ပေတာ ဆိုတဲ့ကုသိုလ်တရားအဆင့်မမြင့်ဘူးလားတော့ပရမညာကနောင်တော်ကြီးမြေသာဥဝတော်ဝကလည်းဟောသွားပြီမဟုတ်လားဘယ်လိုပုဂ္ဂဝါကျေးဇူးရှိတဲ့ပုဂ္ဂိုလ်လဲဘယ်လိုပုဂ္ဂဝါကြီးညိုတိုက်တဲ့ပုဂ္ဂိုလ်လဲအကျင့်ပုဂ္ဂိုလ်ကမိပဲဖရာကိုယ်ွယ်စိတ်ကတဲ့တရားကိုယ်ွယ်စိတ်ကတဲ့သံဃာကိုယ်ွယ်စိတ်ကတဲ့အဲ့ဒီတော့အမိခံရတဲ့ပုဂ္ဂိုလ်ဒီကျေးဇူးရှင်မယ်ဟုတ်ပြီလားပြိဿ အကျင့်သိက္ခာကိုဘုရားကအရှင်းမြင့်စွာနဲ့ထားခဲ့တာမမေ့ပါနဲ့ဒါဖြင့်ကောင်းပြီဘဇဆိုသာရဏဂုံလားဆိုတော့မဟုတ်ဘူးဘဇဆိုသာရဏဂုံလားအခုကခုံလိုက်ကြတာတော့မပြောပါနဲ့ဗုဒ္ဓဓမ္မသံဃာဒုတိယမိတတိယမိကိုရှင်တိအောင်မဆိုလားအဲဆိုရရဲ့တကားတဲ့ကားပေါ်ယထာပေါ်သင်္ဘောပေါ်လင်းမြန်ပေါ်ဒါသံဃာတော်တွေတွေ့လာရင်ဘယ်နဲ့တော့နေရာများပေးမိကြရဲ့လား မသိခြင်းအောင်ဆောင်ပြီးကြောပေးနေသည်ဟုတ်တယ်မလားအဲစမ်းပြီလို့ပြောရရင်တော့တော်ကြသူများပြပြောတယ်လို့ထင်ပါပဲဘုန်းကြီးတို့ကိုယ်တိုင်ပဲအဲ့ဒါမော်တော်ယာဉ်တစ်ခုစီးတဲ့အခါမှာမေးပါတယ်ဘလောက်ကြာမလဲသင်တို့ရနာတာဆံမင်းမြကြာပါလိမ့်မယ်ကောင်းပြီဒါပြင်အဲ့ဒီအတွင်ဘုန်းကြီးပြန်ရအောင်လာပါမယ်ဆိုပြီးတော့ကိစ္စတစ်ခုနဲ့မာရသွန်ပြေးပွဲပေါ့ဗျာ6မိနစ်အတွင်ပြန်ရောက်လာပါတယ် ဒါပေမဲ့သူတို့ကလူတွေဆုံးလာတဲ့အခါကျတော့ဟာကိုတော်သွားတာဘလောက်ကြာပြီနိုင်ရွက်ကြာပြီနဲ့ပြောတွေတိုင်းဒါနဲ့ဘုန်းကြီးဟာမဟုတ်ရပါဘူးကွာ6မိနစ်မြကြာပါလေဆိုအပေါ်တက်လာတော့လက်မရောင်းသမားကရှိဟောက်ဒီလိုဟောဝင်ရင်ဒီဝင်ရင်ဆိုရင်ကိုယ်ပိုင်ကားခံဖရတယ်ဒါကခရီးသွားနေနဲ့ရန်ကုန်အထိမောင်းရမှာဘာညာနဲ့ပြောတော့မဟုတ်ပါဘူးကွာငါမင်းတို့လည်းတိုင်တန်းသွားပါလေငါသွားတာလည်း6မိနစ်မြကြာပါလေ အဲ့ဒီလိုပြောမရဘူးသူကတခါလဲမန္တလေးရန်ကုန်တိမောင်းဝမှာကိုတော့ဘာညာလဲပြောတော့ငါဘုန်းကြီးကပြောပြတယ်ငါတန်ခါတကားတန်ခါတပါးပါမင်းလဲဗုဒ္ဓဘာသာတယောက်ဒါတော့ပြောဖို့မလိုပါဘူးအဲ့ဒီတိုင်အောင်ထိပြောတဲ့အချိန်တိုင်းမှာပါချင်ရတဲ့ကတယောက်မှဝင်မထောက်ဘူးဟေးဟုတ်တယ်ကွာမင်းဘလောက်မှမကြဘူးလို့ဘသူမှမပြောဘူးအကယ်၍သာလာဝကကနေပြီးတော့စစ်ဆေးလိုက်မယ်ဆိုရင်တော့အကုန်လုံးဗုဒ္ဓဘာသာကြီးနေမှာပဲဘုရားဝမ်းလည်းမိတယ်ဟုတ်မလား အေးအဲ့ရနာသူကဘာပြောလဲခရီးသွားတဲ့အခါသံဃာလည်းမလိုဘူးဗုဒ္ဓဘာသာလည်းမလိုဘူးဆိုတော့ဖတ်ရုံမြင်တခြားဘာမှမရှိတော့အသာလေးငြိမ်နေလေရတယ်ဗဇကောကဗလာတတကအချိတ်နဲ့တွေ့ထားလေရဝင်နေကကလိကလိနဲ့လေခန္တီစာခန္တီစာခန္တီစာဟုတ်လားအဲ့ဒါမျိုးတွေပဲဒါကြောင့်ဘုန်းကြီးတို့တရားနာပြင့်တော့တရားဟောပြင့်တော့ပြင့်ကြပါတယ်ပြိဿဒါလေးလည်းထက်စဉ်းစားကြပါဦးမကြရကြပြောပါ တော်တော်ကိုကတိကောက်နိုင်တာတွေရှိတယ်တကယ်တော့ဗုဒ္ဓဘာသာလူသားတယောက်ကဖရာတရားသံဃာတရဏဂိစ္ဆာမိဆိုဘယ်ခါသွားမိမှာမရှင်းရတယ်မို့လားပြိဿအေးအဲ့ဒီတဲ့ကြည်ကြည်ပြန့်ပြန့်တော့မပြောလိုပါဘူးဘုန်းကြီးတို့ဟောလာလမ်းမပြင်းလာတဲ့ဘတ်စကားတွေလိုင်းကားတွေများလေသံဃာတစ်ပါးကရှိကသင်္ကန်းယုံတဲ့သပိတ်လွယ်နဲ့ရတောင်းနဲ့များသွားမတားလိုက်တော့ဝူးဆိုမတက်ရုံနဲ့ပဲမောင်းသွားတာလေဟုတ်မလားခေါင်းကနဲ့အမျိုးသမီးများပါပိုးတောင်ဖိုးသေးတယ် အကရွေးသာဟောရင်တိုင်းနဲ့လာဝကတို့ကဖန်စစ်သိရင်စီးတဲ့အမျိုးသမီးလည်းဗုဒ္ဓဘာသာမောင်းတဲ့တိုင်းမှာကလည်းဗုဒ္ဓဘာသာကြိုက်ပဲလို့လုပ်ကြပါဗုဒ္ဓဘာသာနှုတ်ကညာတာအဟုတ်ပါဗလက်ချာဒါပဲရှိတယ်ဒါကြောင့်ဒုဒရာဓမ္မတွေဗုဒ္ဓဘာသာစိတ္တမထုတ်သင့်ဘူးလားသာသနာတန်ရှင်းတိတပြမွားရေးကိုနိုင်ငံတော်ဆိုရနဲ့သံဃာမဟာနာယကသံဃာတော်များပူးပေါင်းဆောင်ရွက်တာတို့ပြည်တာသဘောတူရမို့လား အဲ့ဒီကာလပြီးသွားရင်ဒုပိဋ္ဌရဲ့သာရဏဂုံတည်ထပြန်ပွားသန့်ရှင်းရေးလည်းပဲဘုန်းကြီးကဥဆောင်လို့ဟုတ်ပါလားသာရဏဂုံမတည်တဲ့လူတွေအင်းစိန်ဖို့သာရဏဂုံတည်တဲ့လူတွေဖြူဖို့သဘောတူရဲ့အဲ့ဒါလည်းပြန်ဆွေးနွေးကြအောင်ဒီခေတ်ဒီကာလမှာတို့တက္ကရာမတွေကကိုသားကိုသမီးအရှင်းမီသွားနိုင်လာနိုင်စားနိုင်သောင်းနိုင်ဝတ်နိုင်တဏိတရာအောင်နဲ့ဆုံးများနဲ့မကျေနပ်ပါနဲ့ သားတော်သမီးတို့လမ်းသွားတဲ့အခါမှာတန်ဃာတော်ရှင်များတွေတွေ့ရင်ယူသေးရလားလူကြီးသူမတွေပြောဆိုဆက်ဆံတဲ့အခါမှာယဉ်ကျေးရလားဘဝတန်လျာပေါ့ဗုဒ္ဓဘာသာယဉ်ကျေးမှုတွေမလိုအပ်ဘူးလားအခုတော့ဗျာဘုန်းကြီးတို့တရားဟောတဲ့အခါထက်ထက်ပြောပါတယ်ဒီတော့တချို့ကလည်းပြောကြတယ်ဝိပဿနာဘုန်းကြီးလုံးနေပြီစုံနေတာပဲတဲ့အထာမကြည်တာတွေရောခွာပြစ်လိုက်မယ်တို့ခောက်ထားတာတို့အညာသားပါပဲတို့မိုင်းတာတို့ဆိုတော့ဘုန်းကြီးတွေကဘယ်သွား ကားနဲ့ရထားနဲ့ဆိုပြီးသွားနေရတော့အဲ့ဒါဘုန်းကြီးဆိုပြီးသူတို့ကရှောင်မှုပြအကုန်ပြောကြားတဲ့လူကနှာခေါင်းပိတ်ထားတယ်ဟုတ်မလားအဲ့ဒါတွေလည်းဒုဒကာရမတွေဗုဒ္ဓဘာသာတွေသတိမထားနိုင်ဘူးလားအဲထိုးတာကတော့သူများလက်ညှိုးနဲ့ကိုယ်ဘက်မှာ၃ချောင်းရှိတာလဲသတိပြုအောင်တချောင်းလည်းညို့သူ့ကိုထိုးသောသုံးယောက်ကြာရှိမိမိရင်တော်သူ့ကိုနောက်မှကိုရှိကသောလည်းညို့ထိုးကိုဂျိုးနေတတ်သနော ကဲကိုကျိုးမနေဘူးလားဘုန်းကြီးတွေလှုပ်လို့ဘယ်ဟာကြားတာဘယ်ဟာကြားမှတော့ဟိကောင်မှညီးမှုပြောတာဟိကောင်မှညီးမှုပြောတာတရွာလုံးသူတယောက်တည်းလဲအခုကားဝရထားဝလင်းများမိရတာဘုန်းကြီးပါလို့များဂယုဆိုင်မအောင်မိသလားအောင်မလေးစုံနေတာပဲဒီတဲ့ဘုန်းတို့ကြားသမျှဖောက်တဲ့ကြိုင်မိုးတောင်လင်းသွားနိုင်တယ် ကျန်ကျန်ဘာမှဆိုပြီးတော့ခုနကစီးတဲ့လူကလည်းဗုဒ္ဓဘာသာမောင်းတဲ့လူကလည်းဗုဒ္ဓဘာသာအုံနာဆိုလားဘာဆိုလားအဲ့ဒါလည်းဗုဒ္ဓဘာသာဒါပေမဲ့ဖွင့်ထားတာကဘာတွေဗျာอืมပြောရမှတော့ခက်ရှက်ရှက်ဆက်ချောင်းတဲ့သမီးဤသာတာဤသာဘာဇီးပြားလေးငုံထားရတယ်လို့ဘယ်လိုလုပ်ပါမလို့ gain ဘုန်းကြီးတို့ကနာကမျက်စိမဟုတ်တော့အဲ့ဒါတွေကြားရမြင်ရတာပဲ သဘောပေါက်ရဲ့လားဒါကြောင့်ဒုတကဓမ္မတွေရဲ့ဘာသာသာသနာယဉ်ကျေးမှုလည်းပဲမလိုအပ်ဘူးလားဒါစမ်းပြီလို့ပြောတာပါဗျာသူများတင်ပြောလဲပြောတာပါကုံလဲကုံတော့ပါရှင်းတယ်နော်အေးဒီနေရာမှာဗာပြောတာလေဖယားမရှိတန်ကနေတိုင်းတည်းသုံးမောရာကြောင်းလူတာတဲ့သရဏဂုံတိရာကမြတ်တယ်ဘာကမြတ်လဲ သာယောတကနာယတဝိမကိနာအာဂတာ အာနိဝတနာတရဏအတိပေတာတဲ့ပဇတ်ဆိုတရဏကုံမဟုတ်ပါဘူးဖယားရှင်မှာကြားကုန်ရောက်ဆိုပြီးတော့အပျော်ဆွဲဆွဲတဲ့တရဏကုံမဟုတ်ပါဘူးမဲကိနာမဖြင့်ဟောနောက်ကပါလေအာဂတာလာတော့အာနိဝတနာတရဏကမနာအတိပေတာ မပြတ်မရှိ၍ခိုင်မြဲတဲ့တရဏကုံဆိုတာခိုင်မြဲတဲ့တရဏကုံ ဘာသာနဲ့ကုတ်လဲအေးဒါရောက်တကားလဲဘုရားရှင်မှာတော့ဗုဒ္ဓံတရဏဂိသမိဓမ္မံတရဏဂိသမိသံဃံတရဏဂိသမိပြောတွဲလိမ့်နဲ့နော်ပြီးတော့ဘုရားယဟန်သံဃာတွေတွေ့တဲ့အခါကျတော့မယုံသေးဘူးဘယ်နဲ့ဗျာမတော်ဘုန်းကြီးတို့မာလေးနေတော့ဟာတွေလျှောက်ပြောကုံမတော့မဟုတ်ဘူးသက်ကြရိယာသာမေဘဝင်တော့အချိန်လကားမထားရဘူးသဘေဘုံပေါ်မှာတကားတဲ့ဗေဒစိဏကိစ္စယနာအဘိဓာရသမျှကြည့်ရစာလေးကြည့်လိုက်ဘုံလောင်းလည်းကြည့်လိုက်ပါလေဟုတ်လား အဲ့လိုနဲ့ကြည့်နေတော့ဘာပြောကောင်းမလဲစကသူလားဘာသူလားအဲ့ဒါလေးဝက်ပြီးတော့စပိန်နဲ့တိုက်လိုက်တာကံကောင်းတယ်လူမတိုက်ဘူးဗိုက်တိုက်တယ်ပြီးတော့မှကို့အမြင်ရက်စီရသပိတ်ဘုံလဲကွဲသေးဟိုခွက်တွေကလည်းဟိုရောက်တယောက်ရလာတဲ့ပဲပြုတ်လေးကလည်းဖိတ်သေးပြီးတော့မှပြုတ်ပြက်လေးနဲ့ဘုံကြီး sorry တဲ့ဟမေအဲ့ဒါတို့တရားဓမ္မတွေသတိမထားနိုင်ဘူးလား ဒီဒါတွေနဲ့ကိုဆရာမကိုเจ้าနိုင်ကမဟုတ်လားကိုမျိုးကမကိုရိတ်တာကမလို့မအောင်မေးပါနဲ့သင်္ကန်းကိုမှန်ရင်အားလုံးယူသေးပါမဟာအာသဗုဒ္ဓသုတ်တန်ကြီးထဲမှာအဲ့ဒီအာသဗုဒ္ဓရရသူရွာသားတွေသာသနာကျင့်ကိုကိုးကွယ်ကြတာလေးကိုနောက်အခန်းလင်အခွင့်သင့်တဲ့အခါကျတော့ဘုန်းကြီးဟောပေးအောင်မယ်။ကိုင်းတော်လောက်ပြီ။သာရဏဂောသုံးပါးတရားဒီကကြောင်းလူရတာတဲ့မြတ်သည်။စင်းရင်ချုပ်လိုက်ကြလို့နော်။ နောက်တကူနေရပင်မပြောသလဲယောသပဒနာစိတ်တော်ဗုဒ္ဓေဇာတာမေဇာသံဃေဇာသရဏငေစီယယောသပဒနာစိတ်တော်ယောသပဒနာစိတ်တော်သိက္ခာပဒနိသမာဓိယာကတမနိဘာနာတိဘာဒဝေရမဏိအဒိဏဒါနာဝေရမဏိကာမေသူမိစ္ဆာသာရဝေရမဏိမုသာဝရဝေရမဏိသုရမေရယမိစ္ဆပမာဒတနာဝေရမဏိဣရံတတောမဗလတရာ သမာပြန်လိုက်တော့ငါးပါးသီလတရားဓာဟာသရဏဂုံသုံးပါးတည်တာချက်မြတ်သည်သဘောပေါက်တယ်နော်အေးဆိုသီလ၅ပါးသီလညာသုံးပါးသရဏဂုံချက်မြတ်ပေတာ ခဆင်ဖွင့်ပြတယ်ဘယ်လိုလဲဆိုရင်သီလမိမဂ္ဂိနာအာဂတံအာနိယောဒနာသီလမေသီလမေဝဂတိတံသီလသီလဆိုတာမှလည်းဘုရားရှင်မှာသူများကြားကောင်းရုံခံယူတဲ့သီလမျိုးမဟုတ်ပါဘူးတဲ့သဘောပေါက်တယ်နော်ဘယ်လိုသီလလဲမဂ္ဂိနာ အာဂတအာနိယောဒနာသီလဒိဋ္ဌိတံမက်ပြလာတဲ့မပြက်မရှိသောသီလကိုဆိုလိုတာပါ အကုကိကဩကာရဘောကြိုက်တဲ့ချင်းမကလေးရဲ့ပါဏာတိဘာတာဝေရမဏီအများတို့ကြည့်သီလသာရဏဂုံတော့ခံရတာပဲဒါပေမဲ့ကိုယ်အသားကြိုက်တဲ့ချင်းဟုတ်လားကိုမျိုးကိုသားလေးကြိုက်တဲ့ချင်းတွေပရွက်စိတ်တွေကြတော့အဲ့ဒါတမြုံလုံးတတ်တာသီလတည်ရလားစဉ်းစားတော့ငါပဲဗုဒ္ဓဘာသာလေး ဘယ်လိုစဉ်းတန်းလဲဆိုတာကိုတို့တရားဓမ္မတွေမစဉ်းစားသင့်ဘူးလားအေးစဉ်းစားသင့်တယ်ဒါကြောင့်အခုမက်မလာတဲ့မက်ကျင်လာတဲ့မပြည့်မစည်းသောသီလမျိုးကိုဆိုလိုတာပါအပရိစရာရဲ့အယူဝါဒတွေထည့်မပြောတော့ပါဘူးဒါပြင်တို့တရားဓမ္မတွေနားလည်ပြီးငါးပါးသီလတရားခြင်းသည်သာရဏဂုံသုံးပါးတိတာတဲ့မြတ်သည်ဟုတ်ပလားအဲဒီရဲ့နောက်မှာပါတဲ့ပြောတဲ့ရောစာ ပသနာစိတ်တော်သိခာပရဏိသမာဓိယယောဇာကံနောအနာမတ္တမိမေတ္တာစိတ်တံဘာဝေယဣရတာတောမဟာဗလတရာကာပရိယချင်းကြောင့်လည်းကနာလွေသတိကြီးယောဇာခြင်းပုဂ္ဂိုလ်ဒီကပသနာစိတ်တော်ကြီးညိုသောစိတ်ရှိသည်ဖြစ်၍ဗုဒ္ဓေဇာဓမ္မေဇာသာနာကိစိယဖယတရားသံဃာယရဏသုံးပါးကိုကိုယ်ဝယ်စိကရာ၏ကာပရိယချင်းကြောင့်လည်းကနာလွေသတိကြီး ပိဇသီလနှင့်သိက္ခာဝရနှင့်၅ပါးသောသီလသိက္ခာသောကိုသမာဓိအရာဆောက်တရား၏ကျောင်းကနာရပင်တည်းဟောဒီဘက်ကပုဂ္ဂိုလ်တယောက်က၅ပါးသီလတည်တယ်သဘောပေါက်တယ်နော်ယောဇာခြင်းပုဂ္ဂိုလ်သီလခံတော်ဟနမတ္တမိနန္နာတရှုကာလမြလည်းပဲမေတ္တာစိတ်ဓာတ်ကြမ်းမာပါစေချမ်းသာပါစေဆိုတဲ့မေတ္တာစိတ်ကိုဘာဝေယပွားများရာ၏ကာဗရိဟိရှင်ကျောင်းကနာရပင်တည်းကြီး ဒီတိုင်းနာမတရှုံခံမြမေတ္တာဘာဝနာပွားများရာခြင်းလေတာတော်သောငါးပါးသီလတရားသည်ထဲမဟာဗလာတရံကြည်ကျဖွံ့ဖြိုး၍အကျိုးများလာလေသည်တကားကုသိုလ်ပြောင်းသွားပြီ။ဘာပြောင်းသွားပါလဲ။ ယခုနေ့ကသာရဏဂုံသီလကသီလကုသိုလ်အခုအားကသမထဘာဝနာကုသိုလ်ဘာကုသိုလ်လဲအိရှင်ကြောင့်လည်းကနာရဝေသတွေ့ကြီးနန္နာတရှုံလေတာနန္နာတရှုကလေးမြမေတ္တာဘာဝနာပွားများရာခြင်းဒီသရဏဂုံသီလတရားသည်ထက်မြတ်သည်တဘောပါရဲ့လားသို့နန္နာရှုံညာမေတ္တာပွားမေတ္တာ သီလထက်မြတ်ပေတာနာနာရှုပ်ညာမေတ္တာပွားမဟာဘာသီလထက်မြတ်ပေတာဒါဖြင့်မေတ္တာပွားရခြင်းကအကျိုးမများလားမေတ္တာအကျိုး7မျိုးတဲ့မေတ္တာစာရနဲ့ကာလာဖျားပွင့်တဲ့ခေခါပါ မေတ္တာဆောင်ရတဲ့ကာလဖယားမပွင်ခေသုံးရမေတ္တာအကျိုးသတ္တဝတံမောတိမမြတ်နိုးကြမှန်ရလားဗျာတံမောတိမမြတ်နိုးကြမေတ္တာအကျိုးသတ္တဝ ဗုဒ္ဓသာจิตသမီလာမေတ္တာပန်းလာပန်းရှင်ရာလို့မေတ္တာအကျိုးဟာဈာန်သာရင်တို့အိမ်မက်ဆိုးကင်းချစ်ချင်းလူနာနတ်ဆောင်တလျက်လက်နဲ့စိတ်မမပြောင်းမရောက်ပြေးခဲ့စိတ်လိဒီစွာစိတ်လိဒီစွာချမ်းသာမတွေ့သေးသောအခါပြမရွာလာရမေတ္တာကျိုးဒီတော့အသိဉာဏ်ရှိတဲ့သာသနာဝင်လူသားရဲ့မေတ္တာမဆိုးထားပါဘူးရှိအခါကတောတွင်မှာနွားမကြီးတဲ့ကောင်သားကလေးနှုတ်တိုက်နေတယ်။ဘာလို့နေပါလဲ ဘယ်သူတော့ပြီးပြီလဲပြောနွားမကြီးနှုတ်တိုက်နေတယ်လို့ပြောနော်တရားနာတဲ့ဒကမာကြီးအိတ်ငိုက်နေတယ်လို့တော့ရောက်မပြောလိုက်နဲ့အဲဒီလိုနှုတ်တိုက်နေတဲ့အခါမှာမုတ်ဆိုးကြီးတယောက်ကလည်းပဲအသွားများများထင်လာတဲ့လှန်ကြီးနဲ့တအားပြစ်ထိုးလိုက်အဲဒီထိုးလိုက်တဲ့လှန်ကြီးခွေသွားတယ်လှန်ကြီးဘာဖြစ်သွားလဲအေးအဲ့ဒါတရိတံဖြစ်တဲ့နွားလေး သူ့ရဲ့သားကလည်းအပေါ်ချင်းချင်းမေတ္တာစပယ်ရှယ်ကြရောက်နေတဲ့တွေ့တာကြောင့်ထိုးခဲ့တဲ့လှမဆွရောက်ပဲနဲ့နေသည်မထိုးပေါက်ပဲနဲ့နေသည်တရိစ္ဆာန်ရဲ့မေတ္တာ။ဘာမေတ္တာလဲ။ဟောဒီသာသနာမှာကြုံရတဲ့တို့တရားဓမ္မတွေကလူသားတွေဘာတွေပါလဲအကြောင်းကျိုးကိုသိလို့လူအကောင်းဆုံးကိုသိလို့လူကုသိုလ်အကုသိုလ်နှမျိုးကိုသိလို့လူမှန်ရလားဗျာ အဲဒီလူပိသတဲ့မေတ္တာဆိုရင်တန်ဖိုးမရှိပေဘူးလားဒါဖြင့်ကိုတော့စကားကြီးကလူပိသတဲ့မေတ္တာဆိုတော့လူမပိသတဲ့မေတ္တာရောရှိသေးတယ်လားရှိတယ်ရှိပုံပြောရအောင်မလားဩရှိတော့ငါတို့တက္ကနဲ့တက္ကမပေါင်းတင်ဆက်ဆံနေကြကလေးနှစ်ယောက်မွေးဖွားတော့တက္ကကပေါက်ပြားပြီးတော့နောက်မရယူသွားရောဒီတော့သားလေးနှစ်ယောက်ပင်မို့တက္ကမခမရဘုန်းကြီးကျောင်းအပ်ထားပြီးတော့ကြော်လေးရောင်းစားရ ဘုရားမြတ်တာလေးနဲ့ငရုတ်ချက်သောဆံစီစဝါသင်္ကန်းသပိတ်ပရိခရာအဲ့ဒါတွေဝယ်ပြီးတော့အယွဲရောက်လာတဲ့သားကလေးတွေအောင်ရှင်ပြုကြသူဗျာဘာလို့ပါလဲသင်္ကန်းသပိတ်ပရိခရာတွေလှူဒါန်းပြီးတော့ရည်စဲချပါလို့ရမယ်အမြပေးဝင်ရမယ်အခါမှာအလှတကမကငိုင်နေတယ်ဘာလို့နေလဲသင်မုံကြီးကြီးရဲ့လားငိုင်နေတာမဟုတ်ဘူးနော်ငိုင်နေတာ မလုပ်နေတာလဲအဲဒီလိုငိုင်းနေတဲ့အခါရေစက်ချတရားကိုဘုန်းကြီးကဟဲ့ကိုရင်အမေရှင်အမအများပေးလိုက်ပြီးတော့ဓကမကစရင်တွေ့ဘယ်နဲ့တွေ့ဓမ္မတို့တကားလည်းတဲဟိုးတယ်ကြော်လေးထပ်ပြီးတော့ကြော်တော့ကအာကြီးကန်းကပုတ်သွားတယ်အေးအဲ့ဒီကရည်စစ်ချမဲ့ကအမြဝီမဲ့ကငါရတဲ့ကုသိုလ်တိုင်ရပါစေလို့အမြဝီမဲ့ကမဲမဲမဲမဲကြီးကန်းကြီးမြင်တာတော့ဟင်းအင်းကြီးကန်းမောစေတနာမရှိဘူး ဒီရတဲ့တဏိတာတကားအကျော်လေးတောင်ရောက်ပြီတကားလားစားရလို့ညအိတ်တဲ့ကကြဘိုးကကိုက်အမြပေးမဲ့အခါကုသိုလ်ဇတုပြုမဲ့အခါမှာကြဘိုးကြီးကုန်းကုန်းကုန်းကုန်းနဲ့မြင်လာတော့ဟင်းနဲ့လည်းစေရနာမရှိဘူးဒီရတဲ့မှာမယားကြီးငုတ်တုံရှိပါရဲ့သားနဲ့ကြောင်တောင်နိုင်သွားတဲ့လင်ကူမှာရေစက်မောင်းနှံ့နှံ့ပဲတော့စောပြီးတော့မချရဘူးစောပြီးတော့သဗ္ဗေသတ္တဟူကောင်းမှမပါ အိမ်မှာယောက်ျားလန္တာမရှိပါဘူးဆိုမှခင်များအိမ်ကင်းကြရဗျောကောမဒီလူကြီးပြီးတော့မိမသားမို့ကင်းဆောင်လို့လည်းမတင့်တယ်တညာ385ပြ၄ကြကင်းဆောင်ကပေးရတော့အမြတ်ကနဲ့အလူဝဲနောက်ကြအသေးကနာဟုတ်ပါလားဒီတော့တရားဟောရေးကြပုံညာဟဲ့ကိုရင်မေပိသတိစောင့်နေတဲ့အမြဝေလိုက်ဝေလိုက်ဆိုတော့မှကြီးကနဲ့ကြဘောလင်ကိုမနဲ့ရွာသော ဒီလေးပေါ်ချမ်းလာ၍ကြံသမျှများတဲ့သဘောပေါက်ရလားပြိဿအေးယနေ့ခေတ်ကခုနကပြောတယ်သဗ္ဗိတ္တာဟိုကောင်းမှမပါတဲ့မေတ္တာတွေမေတ္တာအစ်စ်မှဟုတ်ရဲ့လားမဟုတ်ဘူးငါဓမ္မမပြမပြဝဲလာတဲ့ဖောက်တယ်ကြီးချမ်းမှာပါစီချမ်းသာပါစီဟိုဘက်ကကောင်မဆိုင်ဝဲသွားတဲ့မိန်းမတွေဖြစ်ချင်အောင်ဖြစ်ပါစေအဲ့လိုမေတ္တာမျိုးမဟုတ်ဘူးတဲ့နော် အေးဒါရောက်ဒီနေရာမှာပြတာပါလေဧတကမေကာလယောဝတနာကပပရိဝေနဝိဟာရဝိဟာရပဇာရိနဝါအပရိမာနာသုတ္တတုတုသဗ္ဗတာတေဟိတပရဏမေတ္တာစိတံဘာဝေတုံတိဒုတိကကဖွင့်ပြဒါဘာပြောတယ်လဲဣတကမေကာလဤမြလောက်သောကာလပါလွန်ရောခြင်းပုဂ္ဂိုလ်သည်မေတ္တာပွားမဲ့ပုဂ္ဂိုလ်ဘာပုဂ္ဂိုလ်လဲ ခုနကနန်းနာကလေးတကားတဲ့တရှုပ်ခံမြနန်းတဲ့အချိန်လေးမှာမေတ္တာပွားမဲ့ပုဂ္ဂိုလ်ဝေဒနာကဘာနေရာတိုက်ခန်းပရိဝေနမိမိရဲ့ပိုင်ဆိုင်တဲ့ပရုံစီဆုံးရဝိဟာရဥပိ္ပစေဝိဟာရပိစိရိနဝါမိမိနေတဲ့ကြောင်းသင်္ဃာပိုင်ကြပြင်၎င်းအပရိမာဏသို့တိုင်းဓမ္မရှိကုန်သောဒါလောအနန္တလောကဓာတုနာတလောကဓာတု၌၎င်း

ပေခြင်းများကြောင်းရောက်တော်မူကြကုန်သော ရားတို့ဤစုဆောင်ရသည်သာရဏရွှေဘုံဤတန်ဃာတော်များအချင်းပြောရရင်ကုသိုလ်ဟူသမျှဖြစ်စေတာတန်ဃာတော်တွေပဲဘယ်သူတွေပါလဲဘုရားတဲကြောင်းဆောက်တဲ့ရှင်ပြုတဲ့ယဟန်ခန္ဓာဘာဝါဆိုသင်္ကန်းကပင်သင်္ကန်းလူကုလိုပူဇော်ဝဲတွင်ဝဲလူသားမစရီအလီလီ ကုသိုလ်မှန်လည်းမြတ်တန်ဃာတော်တွေညွန်ကြလို့ဘယ်သူတွေညွန်ကြတာလဲ ဒါကြောင့်သာသနာတော်များကြီးမှာသံဃာတော်တွေကအဓိကကြီးစုရှင်မဟုတ်ပါလားဒီအဲ့ဒါကိုတို့တရားဓမ္မတွေမပြင်းမမိအောင်သူကြီးတို့ကိုတတိယအောင်မေပါစေ ပေးစနိုင်ပါစေမပေးစနိုင်မှာကလည်းပဲထော်လောကန့်လန့်ဆိုပြီးတကားလကျေးဇူးပြန်ပြီးတော့မကန်းစေပါနဲ့မစနိုင်ကြရှိပါစေဟုတ်ပလားအေးမချေမဖြတ်မိပါစေတော့လို့ပဋ္ဌာန်းဆရာတော်ကြီးများလည်းသုံးပြတဲ့အတိုင်း သားကတော့ရှင်မြတ်တို့ရဲ့ကျေးဇူးကိုအာရုံယူပါသဘောပေါက်တယ်နော်ခိုင်းဒါပဲခုနကပွားများတာတဲ့အခုလိုအ내အိပဲသိပွားများရတော့အကျိုးမများလားအာရဏတော်မြတ်ကြီးကိုအာပေချင်းမြာသောရောက်တော်မူကြကုန်သောအာရဏတော်မြတ်ပေါင်းသည် စိတ်နှပြကျမ်းမာကြပါစေကိုယ်စိတ်နှပြချမ်းသာကြပါစေလုံးစုံသောအလူရှင်မောင်တော်သည်ရှိပါစေဟုတ်ပလား အေးမချေမဖြတ်မိပါစေတော့လို့ပဋ္ဌာဆရာတော်ကြီးများလည်းသုံးပြုတဲ့အတိုင်းသာကတော့ရှင်မြတ်တို့ရဲ့ကျေးဇူးကိုအာရုံယူပါသဘောပေါက်တယ်နော်ခိုင်းဒါဖြင့်ခုနကပွားများတာတဲ့အခုလိုအနဲ့အိဗေတိပွားများရတော့အကျိုးမများလားအာရဏတော်မြတ်ကြီးကိုအာပေချင်းများသောင်းလျှောက်တော်မူကြကုန်သော စိတ်နှပြပြန်မာကြပါစေကိုယ်စိတ်နှပြသာသနာတော်နဲ့တက္ကဆရာနဲ့တက္ကတက္ကနဲ့ဆရာကျွန်းကိုင်းမိ အချင်းချင်းအင်ရမရသဘောတရားကင်းကွာလို့ဖြစ်ရတာခန္ဓာတော်တွေပဲလို့သာသနာပြုပေးမယ်လို့သင်္ကန်းဆွမ်းကြောင်းစေပြည့်စည်လေးပါတောင်းခံမဲ့လို့မရှိရင်အခုလိုကုသိုလ်တော်မင်္ဂလာတွေဖြစ်ပါမလားဗျာဒါကြောင့်အဓိကပင်မအနေအပြင်လှူဒါန်းတဲ့တရားဓမ္မတွေလည်းပဲကျေးဇူးရှင်တွေပဲမဟုတ်လားဒီဒါကြောင့်လုံးစုံသောအလို့ရှင်ပေါင်းတော်သည် ကိုယ်စိတ်နှပြ မရှိတဲ့ပုဂ္ဂိုလ်ရဲ့ခြင်းနဲ့ကြောင့်ခြင်းလေးကြောင့်ခြင်းများစွာရှိတဲ့ပုဂ္ဂိုလ်တွေမြေမာနေကောင်းဝင်မာနေသစ်ပင်မာနေကြတဲ့ပုဂ္ဂိုလ်တွေဟုတ်ပလားအဲ့ဒါတွေလည်းမိမိတို့နောက်ချက်မရှိတဲ့ဗျာခုလိုပီတိဖြာလို့တရားတွေမနာရလားတကယ်ကဆိုရင်ပရိသတ်တရိစ္ဆာန်တကောင်ကလူပေါင်းများစွာရဲ့ဆင်းရဲဒုက္ခမပေးနိုင်လားအဲဒီလိုပေးနိုင်တဲ့ဆင်းရဲတွေမပေးတာကပင်လင်ကျေးဇူးရှိနေပြီရှင်းရလား ဒါဖြင့်အနန္တလောကတတလောကလုံးဟာကျေးဇူးရှင်တွေမခေါ်တိုက်လားအေးဒီလိုအမြင်မျိုးနဲ့မြင်ရင်ကုသိုလ်မရဘူးလားပြိဿအလုံးစုံသောအတဝါပေါင်းတော်သည်ကိုယ်စိတ်နှပြ ဝင်သွားပြီဒါနဲ့ဒါနဲ့ချက်ပြောနေရင်လေခုနကပြောသလိုဇာခုံမောကလည်းကပါလုံကြီးအနာကိုစုပ်လို့အောက်ကလည်းတီးပါရဲ့လက်ဝင်းကိုပြတ်ဟုတ်လားအခုတော့ကြမော်တော်သမားတွေကနော်မော်တော်ရင်သမားတွေကလိုက်ပူရမှာအဝါလုံးလို့အဝါပြစ်ကုန်ရအဝါပြစ်ကုန်မယ်သဘောပေါက်ပြီမဟုတ်လားအေးဒါရန်တော်ဆုံးသွားရမယ်တွေ့ရောစာသံတော်နာမတ္တမိမေတ္တာစိတ်တံပါဝေယ ယောဇာအနိယယောဇာဣစရသင်္ဃဓမ္မတာမိအနိစ္စပညာဘာဝေယဣရံတတောမဗလတရံသာပရိဟိရှင်ကြောင့်လည်းကနာတပိသတေကြီးယောဇာခြင်းပုဂ္ဂိုလ်ဒီအခန္ဓောအနမတ္တမိနန္နာတရှုံကာလတိုင်းရှိကိုလေမေတ္တာစိတ်ဓာမေတ္တာစိတ်ကိုဘာဝေယပွားများနိုင်ပါပဲဤကာပရိဟိရှင်ကြောင့်လည်းကနာတပိသတေကြီးယောဇာခြင်းပုဂ္ဂိုလ်ဒီက ဣဇရာသင်္ဃဓမ္မတံပိလက်ပြည့်တရံမျက်စိတမိလှန်ရတပြည့်ဆိုတဲ့အင်မတန်တူတောင်းတဲ့အတူဆုံးကာလကလေးအတွင်း၌အနိစ္စသိညာအနိစ္စသိညာကို အမမြဲဘူးဆိုတဲ့အမသိညာကိုဘာဝေယပွားများနိုင်ရ၏ရှုမှတ်နိုင်ရ၏ဣဒံဧကသောလပြည့်တထွက်စာမျက်စိတမိတ်တလျာစီကလေးတလက်စာများ ယုံနာတော့ဤမမြဲရင်ဆိုရဲအနိစ္စတင်ညာမြာဝဝိပဿနာရှုပွားနိုင်ရင်သည်တာတော်သောမေတ္တာစိတ်ပွားများခြင်းထက်မဟာဗလာတရံကြီးကျဖွံ့ဖြိုး၍အကျိုးမြတ်လာလေသည်တကားကျောင်းလည်းကနာရဝိတ္တကြီး မေတ္တာပွားများခြင်းထက်လက်ပြတတွဲစာမြဆိုပြီးတော့ဝိပဿနာရှုမှတ်ရခြင်းကမြတ်တယ်။ဘာကမြတ်အေးအဲ့ဒီနေရာမှာလည်းထားဆင်ပြီးတော့ဖွင့်ပြလိုက်တာကဘာလဲအာနိတပညာတိမဂ္ဂသာနာတရပိတ္တယဘာဝေနသိခာပတ္တဘလဝဝိပဿနာပါဠိကိုတက္ကရာဆင့်တက္ကရာကိုတီကာဆင့်လို့ဒုဒကာဒကမတွေအသိဉာဏ်ရှင်းရှင်းပေးတာ အနိစ္စသိညာဒီလည်းပြတတ်တွေ့သာမြအနိစ္စသိညာပွားများခြင်းဆိုတာဝါအမြဆုံးဆိုတဲ့ဝိပဿနာရှုမှတ်ခြင်းဆိုတာမေဃသမေအာနန္ဒရာပစ္စယဘာဝေနအခြားမရှိစေပဲကျေကျပြုတာသောတတ္တိဖြင့်ဝါရှိခြင်းနောက်ခြင်းဆိုတဲ့ချင်းမြင်ရင်ဆိုတဲ့တတ္တိဖြင့်သီခာပတ္တသီခာကအထွတ်အထိပ်ပတ္တကရောက်တာအထွတ်အထိပ်ရောက်တယ်ဆိုတော့ဉာဏ်စကားနဲ့ပြောရင်သင်္ခါရုပ္ပခာဉာဏ် ဘာညာလဲပြိဿဤရာကြောင့်ဘင်္ဂညာမတိအထက်ပိုင်းသင်္ဃရုပ္ပကညာတိုင်အောင်သိခပတ္တအထုဒိဆုံးတို့ရောက်တဲ့ဘလဝဝိပဿနာအစိမ့်အင်အားအင်မတန်များပြားတဲ့ဝိပဿနာပဲတိုက်ရပြောထားတာဘင်္ဂညာရဲ့နောက်ပိုင်းသင်္ခါရုပ္ပကညာတိုင်အောင်အင်မတန်မှအရှင်းမြင့်အင်အားကြီးမှလာတဲ့ဝိပဿနာကုသိုလ်ကိုဆိုတာပါပဲတဲ့ ဘောပေါက်ရဲ့လားအေးအဲ့ဒီရဲ့ဟိုဘက်ကြည့်လိုက်ရင်ပလင်ဘုံနဲ့ပုံမှာပဲကြံတော့သည်သုတ်တန်ဆုံးသွားပြီဒါဖြင့်ဒီသုတ်တန်တကူလုံးနောက်ဆုံးကားလည်းပဲအချင်းချုံလိုက်တဲ့အခါဒါနကုသိုလ်သီလကုသိုလ်သမထကုသိုလ်ဝိပဿနာကုသိုလ်ဘယ်နှလေးမျိုးလို့မဲမှတ်မိသားပဲလောကီနဲ့ပယ်မှာတော့ဖြင့်ဒီကုသိုလ်၄မျိုးတွင်ဘယ်ကုသိုလ်အမြတ်ဆုံးပါလိမ့်ပြိတ္တာဩဝိပဿနာကုသိုလ်အမြတ်ဆုံးပဲ ရှင်းရလားဒီဒါကြောင့်အနိစ္စပညာကိုလက်ဖြစ်တဲ့အတွက်များပွားများရခြင်းဟာအမြတ်ဆုံးပဲတဲ့ဟောလက်ဖြစ်တဲ့အတွက်ချိန်အသက်အနိစ္စထင်ချက်မြတ်ဆုံးမှာလက်ဖြစ်တဲ့အတွက်ချိန်အသက်အနိစ္စထင်ချက်မြတ်ဆုံးမှာ ခိုက်တာဖြင့်ဝိပဿနာကုသိုလ်အမြတ်ဆုံးလို့ဘုရားကမဟောလားပါဠိတော်ကတော့ပြီးပြီအဲ့ဒီနေရာမှာတက္ကရာကနေကုန်ကဘာဆုံးသပြီးတော့ပြန်လိုက်တာကဘာလဲဝိဟာရဒါနံပဏိပါတောသိက္ခာမေတ္တာယဘာဝနာခယာတောသမသန္တသကလံနဂတိသောလသိတေနေဝဘဂဝါပရိနိဗ္ဗာနသမယေ ဓမ္မနုဓမ္မပฏิပတ္တိအနုတ္တရပူဇာတိအာဟာသိကောင်းတာဒီစကားလေးကပါဠိစာပေကျွမ်းကျင်သူများဟာဒါလေးကိုရွတ်လိုက်ရင်အင်မတန်မှအစီပြစ်ပြီးတော့အနှစ်သာရပြည့်တော့ဒီနေရာရကုနေကပြောခဲ့တဲ့ဒါနာကုသိုလ်သီလကုသိုလ်တမထကုသိုလ်သုံးမျိုးအဲဒီကုသိုလ်သုံးမျိုးကိုတကားတဲ့တပုံပုံလိုက်ပါအနိစ္စထင်းနဲ့လက်ပြတတွဲစားမြ ယောဂီနေပယ်ကပြောရင်ဓမ္မစာလေးပေါ့ဘယ်တော့ပါလိမ့်များအဲဒီတော့ဓမ္မစာနဲ့ခုနကရာတောင်သိလောင်းချပြီးတော့ပုံနာတဲ့ဒါနသီလသဗ္ဗတကုသိုလ်နိုင်ရှင်မရှင်သာသေးပါမရှင်သာသေးတဲ့တွေ့တဲ့ရောက်ကလောင်းနဂတိသောလသိအဲ့ဒီဓမ္မစာကို256စိတ်စိတ်လိုက်စာလုံးကတော့16တည်ပြီးတော့16နဲ့မြောက်ဘယ်လောက်ရတော့အဲ256 အင်္ဂလိပ်တက်လို့တော့မဟုတ်ပါဘူးမြန်မာကဏ္ဍနဲ့လွဲမယ်ဆိုလို့256ဒီတော့ဖောင်းတယ်ပိန်တယ်စသည်တမာရီအင်အားကောင်းလို့သိခါဖတ်တာဘလဝဝိပဿနာအထုထေဝိပဿနာဓမ္မရဲ့256စိတ်ပါလင်ယခုနေကဌာနသီလသမထကုသိုလ်တွေလိုက်လို့မိသေးရဲ့လောကီကုသိုလ်နဲ့မှဖြင့်ဝိပဿနာ ကုသိုလ်အားများဆုံးပဲလောကီကုသိုလ်နဲ့မှပါလေ သဘောပေါက်ရလားပိဋကဒါကြောင့်ဒီနေဝါထိုးရောက်လာတဲ့ဘဂဝါမြတ်စွာဘုရားသည်ပရိနိဗ္ဗာန်သမယေနောက်ဆုံးပရိနိဗ္ဗာန်ဝင်သံဃာနိကာလ၌ဓမ္မယဓမ္မနုဓမ္မပฏิပါတိမရိရံဗောရိဒနိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားကိုပါလျော်သောဓမ္မနုဓမ္မသတိပဒအကျင့်မြတ်ကိုကျင့်ကြံပွားထုတ်၍နေခြင်း၏အတ္တိရှိပါပေ၏ဧလာဤကဲ့သို့ ဇာဝုဒ္ဒရတရားကိုဟာလျောဓမ္မသတိပဋ္ဌာမကိုရှုမှနေခြင်းသည် အနုတ္တရာတုမရှိမမြတ်လာပါပေသောပူဇာပူဇော်ခြင်းမိပါပေဣတိဤသောအာဟာကောင်းစွာမသွေဟောကြားတော်မူပါပေတည်း ဒီလိုဝေလာမသုတ်တန်ကြီးကိုနောက်ဆုံးထုတ်ပြန်တဲ့အနေအပြင်မြတ်စွာဘုရားကပရိနိဗ္ဗာန်ဝင်စံဃာနီမှာလောကုတ္တရာတရားကိုပါလျောတဲ့မဟာတတိပဌာအမအမြတ်ဆုံးပူဇော်ခြင်းပဲတရားရှုမှတ်တာဟာပါလေအေးအမြတ်ဆုံးရှုအမြတ်ဆုံးပူဇော်ခြင်းပဲလို့ဟောထားခဲ့သည်ဒါကြောင့်တေးလေးပြီးတော့လေးပွေတိုက်နေတဲ့သာသမီမိုက်ဖြစ်စေအောင်တော့မိဘများတေချုံငါနီမာကြထားတဲ့ဇကမလေးစားဘူးလား ဟာပြီငါအမိသေးကနိကလာဒီလိုမှသွားတယ်နဲ့လို့ဒီလိုမှသွားတယ်ကွက်ရဲ့လို့တခါတသက်တဲ့အောင်းမင်းအမှတ်ရတယ်လို့ဖယားပရိနိဗ္ဗာန်စံတော်မူကနေဟောခဲ့တဲ့တရားလေဒုပိဋ္ဌမေးလို့ဖြစ်ပါမလားဗျာတိုင်းဒါမြင်ဆိုရတို့ယောဂီများမစေခြင်းကုသိုလ်စင်စင်မြင်ရပင်ကုသိုလ် ဆွမ်းကြောင်းအလိုသီလပွားမေတ္တာကုသိုလ်စုပုံထားအာနိစ္စထင်ရှားဓမ္မတွင်256စိတ်ပင်သစိတ်မြပင်မမီယာ မကုသိုလ်မြတ်ဆုံးထားနိဗ္ဗာန်စံဝင်မြတ်ရှင်ပဲနောက်ဆုံးမိင္ငယ်ငါကိုချစ်ရင်ရှုမှပွားဘုရားပွင့်ယူနှစေသာမကောင်းဘူးလား သိကောင်းတာအဲ့ဒါဝေလာမသုတ်တံဒေသနာတော်မြတ်ဖြစ်ပါအင်္ဂုတ္တရနိကေနဝကနိဗ္ဗာန်မှာလာတဲ့ဝေလာမသုတ်တံမှာဖယားကူတော်တိုင်းထုတ်ပြန်ကြေညာထားတာလောကီကုသိုလ်တွင်ဝိပဿနာကုသိုလ်များဆုံးဘာကုသိုလ်များဆုံးလဲေဒါယဟောဒီမှာကျေးဇူးတော်ရှင်မဟာသစ္စရာတော်ဘုရားကြီးဝိပဿနာတရားညွှန်ကြားပြသတော်မူသည့်34နှစ်မြောက်ထိန်မှာဩဝါဒခံရင်ပူဇော်ပွဲတွင်ညနေနဲ့အချိန်အလျောသွားသွင်းပြီးတော့နည်းနည်းရရကလာရောက်ပြီးတော့ ဟောဒီဖာရင်ဓမ္မယုံကြီးမှာဝိပဿနာရှုမှရတာဆရာတော်ဘုရားကြီးမှာစာနွယ်တော်လျောက်ဗုဒ္ဓထံမှောက်ရအောင်အမြတ်ဆုံးပူဇော်ခြင်းနေနဲ့ပူဇော်ရတာဝမ်းသာစရာမကောင်းဘူးလားအေးဒီမှာတော့လည်းပဲတို့ဘုရားဖြစ်တော်မူပြိစပင်စမသတ္တာရဲ့အနေအပြင်35ရက်လောက်မှာပေါ့ဘုရားဖြစ်ပြီးတော့ဘယ်နေရက်လောက်လဲအဲ့ဒီ35ရက်လောက်ရောက်တဲ့အခါကျတော့ရွှေစိတ်တော်အကြံဖြစ်လာသည် ဒုနပြမသတ္တဝါပဲပုဂ္ဂိုလ်အားထား၍နေရမလဲအယုအသေးလေးများပြုနေရမလဲလူနာပြမသတ္တဝါတွင်ထုခတဲ့ပုဂ္ဂိုလ်မဆိုထားပြီကိုယ်တော်နဲ့တူမြသည်သီလသမားပညာရှိတဲ့ပုဂ္ဂိုလ်များမမြင်ရှိတပါဆက်လက်၍ဆင်းရဲတဲ့အခါကြတော့မှဖယားဖြစ်အောင်ကျင့်လာသည်တရားကိုမြင်တယ်ညတော်ဗျာဗာမြင်လားအေးကောင်းပြီဒီတရားသက်ဆုံးနိုင်ရုံးမိကြတဘဝသန္တရာငါ လေးစား၍နေမှပဲလို့ဆုံးဖြတ်ချက်ချတဲ့အခါမှာသဟံပတိမြမကြီးကလာရောက်လျှောက်ထားတယ်။ဖယားအကြံကိုထောက်ခံတယ်ပေါ့။ဖယားအကြံမလုပ်ပါနဲ့။ဤသာသမုဒ္ဒဒေတာဤသဗုဒ္ဓအနာဂတာယောစေတရိသံဗုဒ္ဓောဘဝနာသောကနာသနောသာဝေသဓမ္မကရုဏောဝိယသုဝိဟရန္တိသာ အထောပိဝိဟရိတန္တိဧသာဗုဒ္ဓနာဓမ္မတာပါဠိစာပေကြွားရင် သိကောင်းတာဒါကဘာပြောတာလဲဘုံနာများစွာလောင်းတော်လူနာမြမသတ္တဝါအပေါင်းတို့ဤသောကနာသနောသောကကို ဖြောင်းနိုင်သောစွမ်းရည်သတ္တိရှိသောဤသာသမုဒ္ဒတေတပရိနိဗ္ဗာန်ဆံဝင်ကြတဲ့ဘုရားရှင်တို့သည်လည်းကောင်းဤသာဗုဒ္ဓနာကတဏောကပွင့်တော်မူလာကြမဘုရားရှင်နန္တတို့သည်လည်းကောင်း ယောစေတရိသံမုတ်တော်ယခုဘရကကဝပိစုပံကာလမဝင့်တော်မူဆဲဖြစ်တဲ့ဘုရားရှင်မြတ်တော်အထိရှိပါပေ၏အရှိပါပေကုန်၏ဒီလာဘိခါသိကုန်တော်တေဗုဒ္ဓထုပွင့်ပြီးပွင့်ဆဲပွင့်အလည်းဖြစ်ရှင်ချင်းသောဘဂဝါဖြာပြထို့သည်သတ္တမကရုဏောမိမိတို့ဖျားဖြစ်ရအောင်ပြမြောက်ခဲ့တဲ့ ကျင့်ကြံပွားများတရားတော်တွေကိုအလေးပြုနေကြပါပဲကုန်၏ဖရာတိုင်းတရားအလေးပြုနေတယ်ဖရာတိုင်းမှာပါလေဧရာယဝိဟသူဝိဟရိသန္တိဇဝိဟသူသာရှိကလည်းနေခဲ့ဘူးကုန်လေပြီဝိဟရိသန္တိဇနောင်လည်းနေကုန်လည်းတာဝိဟရတိဇယကုလည်းနေကုန်တယ်တော်ပြီဝိဟရိသန္တိနောင်မှလည်းနေကုန်လည်းတာဧသာယိကသောဖရာတိုင်းတရားကိုအလေးမြပြုနေခြင်းသည် ဗုဒ္ဓနာဓမ္မတာသစ္စာလေးပါးပိုင်ရသည်မြင်ဘုရားရှင်တို့၏လာစဉ်ရိုးရာဓမ္မတာကြီး အစစ်ဖြစ်ပါပေသတည်းနှစ်သာရအဝဝတွင် အစစ်ပရမဖြစ်သောလောကီကုသိုလ်နယ်ပယ်၏ ဝိပဿနာအမြတ်ဆုံးတရားကိုဘုန်းကြီးတို့တရားဓမ္မတွေရှုမှတ်ပွားများအားထုတ်မှုဆန္ဒဖြင့်သာဝရကိန်းအောင်ရပါစေလို့ဘုန်းကြီးကဘယ်ကုသိုလ်အမြတ်ဆုံးပါလိမ့်ဆိုတဲ့တရားကိုဤတွင်မဲ့နေတည်တာနဲ့ဗျာနော်။ဒါကြပြီပြန်ဆိုကြတို့ယောဂီများမှစေခြင်းတို့ယောဂီများမှစေခြင်းကုသိုလ်စင်စင်မြင်ရာတွင်ကုသိုလ် ဖန်ကြောင်းအလိုသီလပွားမေတ္တာကုသိုလ်စုပုံထားအာနိစ္စထင်ညာဓမ္မတွင်956စိတ်ပင်သစိမ့်မြလင်မမိညာသစိမ့် ကုသိုလ်မြတ်ဆုံးထားနိဗ္ဗာန်စံဝင်မြတ်ရှင်မင်းနောက်ဆုံးမိတ်ငယ်ငါကိုချစ်ရင်ရှုမှာပွားဖယားပွင့်ယူနှစေသာသဘောပေါက်ကြပါပြီဗျာနော် ဘုန်းကြီးတို့အနေအားဖြင့်တိုက်တွန်းယုံမှာပဲဆိုင်ရာဆိုင်ရာမြန်မာပြည်နဲ့နဲ့ရရရှိရသမျှယောဂီတွေကမ္မထာဆရာများ၏ညွှန်ပြမှုနည်းအရာအမြတ်ဆုံးကုသိုလ်တော်ကြီးကိုကြိုးစားအထုပွားများနိုင်ကြပါစေလို့ဆန္ဒမွန်သဘောသွားဖြင့်ဒေသီတော်မေအယာဓမ္မောဗုဒ္ဓေနာယေသဝါတိတော်ဒေနာရမေဒုက္ခယံတုဇနာအိဋ္ဌသမင်ခိနော

နဝကနိပါလဝေလမသုတ်တံကိုပဲကုသိုလ်များဆုံးမလိမ့်တရားဒေသနာတော်ကိုမေမယဗုဒ္ဓတုကိလေမြညာကျေခွာပြည့်စေဖို့ကျမ်းတွေလုံငန်းမှာတတိပဌာလံဖြင့်ကျိုးပါလေဖိနရပတိမိခောပြုမျိုးအားငါယံတော်သည်ဒေတိတော်သိစေမစေကျင့်စေယနေ့ဖြင့်ကောင်းစွာမသွေဟောကြပေးလူခဲ့ပါလေပြီ။ ရေစေတော်သိအောင်လည်းမကျေနပ်ပဲကိလေမျောသေးသာနိုင်တဲ့ပြည့်မြနိဗ္ဗာန်ကိုအရိဒံဆွဲသတိဖြင့်စိတ်ကြံငါဆွဲမှပြီးတော့အခဲကဆွဲကြတွေကိုတကယ်ဖြတ်နိုင်တဲ့မြင်မြမှုမှမသတိပဋ္ဌာန်ကိုဆွဲလုံးအသနာဖြင့်မမကြီးကြိုးစားကြပါစေဟန်ပံပြီးတိုးပွားကြပါစေကံညာသတိဖြိုးထွားကြပါစေယနေ့ဖြင့် ကျေးဇူးတော်ရှင်မာရိဆရာတော်ဘုရားကြီးဝိပဿနာတရားညွှန်ကြားပြသတော်မူသည့်34နှစ်မြောက်ထိမ်မှာဩဝါဒကံပူဇော်ပွဲတွင်နွယ်ဝင်လာကြတဲ့ဆရာကောင်းတပည့်ဖြစ်တဲ့ပုဂ္ဂိုလ်အပေါင်းတို့အားကောက်တော်မှသွေဓမ္မလည်းဆောင်ပြကြခဲ့ရပါလိမ့်မည်။ဒေနာဇိရဏသံမေတ္တာဝံတပည့်ဖြင့် ဖြံဝေသဘောလံထွေဟောရတဲ့သို့သောသောဒေသနာအာနုဘောတော်ကြောင့်သဗ္ဗိဇနာပိစုပန်အတိမေတ္တရင်လွားကြောင့်ရေဆက်ဆုံးလာကြောင်း34ချိန်မြောက်ဩဝါဒခံရပူတော်ပွဲသဖြင့်ဆုံးလာကြတဲ့တကားတကမအပေါင်းသူတော်အောင်တို့သည်ဣဋ္ဌသမင်္ဂိနောကြံလိုက်အောင် ဆောင်လိုက်မြောက်တာတိုင်းဖြောင်းတောင့်တိုင်းရာ အိဒါမင်္ဂလာယာယာဘုံဘုံပြည့်စုံကြကုန်ပြီဖြစ်ပဲဒုက္ခယံသူကိုကြောင်းမာ၍စိတ်ချမ်းသာဝမ်းသာလောင်းပြပန်းပမာလို့သံသတာတိသာလျှံလုံးမို့ချမ်းသာပါပွင့်တော်မူနိုင်ကြပါစေကုန်သတည်း တော်ကျေးဇူးရှင်ရွှေစေရီဆရာတော်ဘုရားကြီးရေးသားတဲ့မာစီဆရာတော်ဘုရားကြီးတန်းတာတဲ့ဂါထာတွေရွတ်ဖို့ပါပဲခုတော့စင်နာကြီးခွဲလောက်ပြီစင်နာကြီးခွဲပြီဖြစ်ပြီတော်လောက်ပါပြီနော်နောက်အကြောင်းသိတဲ့အခါမှာအဲ့ဒါလေးတွေရွတ်ပွားပြီးတော့ဘုန်းကြီးတို့ကြီးညိုသရာထားရအောင်ကိုင်းပေးဝင်နေကြကုသိုလ်တရားတွေအလုံးအမျှယူအမျှဝေရနော်ဣမာယဣမာယဓမ္မနုဓမ္မပฏิပတိယဘုရားဘုရေမိ ပရိယတိပရိပါတိကုသိုလ်မင်္ဂလာတွေဘုန်းကြီးတို့ရဲ့73နှစ်သာကာလလာလာပါရတဲ့ဓမ္မတိကသတ္တမလူတန်းခဲ့တဲ့၄သိန်း3000ကျော်မြကုသိုလ်မင်္ဂလာတွေဒုဒကာဒကမတွေရဲ့ဓီရီမမသုကတိလက်မို့ဇွန်အဲလက်ညို့တော်ညွန်ကကြားတယ်လို့များပြလှစွာသောကုသိုလ်မင်္ဂလာတွေဖြင့်နိဗ္ဗာန်ရလိုပါကြောင်းဆုတောင်းရမယ်ဗျာဤသို့ပြုရာညာပုံညာကြောင့်သံမြာဤကြီး